စပြီးတော့ဘုရားဝါတော်ရှင်ဘုရားမြတ်စွာဘုရားတော်ရှင်တရားဆိုတဲ့အမည်နဲ့ဟောလာဟောလိုလာပြီးဝါကုံလာပြီးတော်တယ်လာပြီးဘုညင်ရှိသွားပြီပေါ့ဒီကနေ့တော့တော်တယ်လာကွယ်နေ့တော်တယ်လာကွယ်နေ့ဒီနေ့ကတော့ဘုန်းကြီးဟောနေကြမဟုတ်ပါဘူး ဥဒ္ဒဇာတာဟောဝေရဒါပေမဲ့လို့ဥဒ္ဒဇာတာလည်းနည်းနည်းကျွေညက်ကလေးတွေရှိချောင်းလို့လည်းနည်းနည်းပေါ်ပါသိုးတယ်နေ့စဉ်နေ့စဉ်တော့သူယောဂီတွေတော့သူဟောနေသေးတာပါပဲဒါပေမဲ့ဒီနေ့တော့နားရအောင်လို့ဘုန်းကြီးကဟောလိုက်ပါအောင်မယ်လို့ဒီကနာနေမကောင်းတဲ့ပုဂ္ဂိုလ်တွေအပြင်မှာခံတာသိမကောင်း Mm-hmm. မြတ်စွာဘုရားဘုရားဖြစ်ပြီးတော့ဒီဥစွာဓမ္မစကြာတရားဟောမိဂရာကိုတော်ရမိဂရာကိုတော်ကြောင်းပေါ့အဲဒီမှာပထမဝါဆိုရဲအဲဒီပထမဝါဆိုပြီး9ရက်လာဆုံး9ရက်နေမှာဝါဆိုလာဆုံး9ရက်နေမှာအနာတလက္ခဏာတော့ဟောလို့ ဒီဆိုရင်ငါ့ဦးညာနာဖြစ်ဒီနေ့ကသောတယ်လာပြီနေရနာဒလက္ခဏာတုတ်တယ်အချင်းကျုပ်တော့ဟောပြီးပါဒီတော့မြတ်စွာဘုရားရဲ့ဒီဆိုရင်ငါ့ဦးရဲ့ယဟနာ6ပါးတဲ့ဒီလောကမှာယဟနာ6ပါးဖြစ်ထွန်းတော်မူသည်နတ်လောကပြမလောကတွေတော့ရှင်ုံမှာပေါ့လေလူလောကမှာတော့ မြတ်စွာဘုရားနဲ့တဆွဲခင်၅ဦးညာနာ6ပါးမြတ်စွာဘုရားဤသာသနာစကားစကားအဲဒါတော့ဝေရှိသေးတာပဲအဲဒီဝါရင်းမှာတဆွဲခင်၅ဦးညာနာပြုပြီးတဲ့နောက်မှာယတာဆိုတဲ့တထေသာရာဇဝအဲဗာရဏစီမြို့မှာရှိပါတယ် မာရဏဒီမျိုးဝရာသာဆိုတဲ့တေသာသောဥရုမနေဖို့တိုက်အိမ်ကဇတလို့ခေါ်တယ်လို့တိုက်ဇတကတခုမေဥရုမနေဖို့သင်လျော်တဲ့တိုင်းဇတကတခုမေဥရုမနေဖို့သင်လျော်တဲ့တိုင်းဇတကတခုယာဒီဥရုအလျော်စွာ နေငင်းထိုင်ငင်းကောင်းအောင်လို့ဆောက်တာအဲအိန္ဒိယမှာဒီထုံးစံမှာပဲဆံတာတဲ့ပတိသားတွေမင်းသားတွေဒီလိုပဲဒီဟာဒီဥရုလိုက်နေလို့ရဆောက်ကိုသုံးမျိုးဆောက်ပြီးတော့ဒီဟာဒီဥရုလိုက်လဲလဲပြီးတော့ဘုံနာကြတတ်တစ်ခုပေါ်မှာတက်နေပြီးလို့ရှိရင်လေးလာပါလုံးမသိရင်ဘူးဆောင်းလို့ဆိုရင်ဆောင်းလို့ တဝုဒုလုံးအဲ့ဒီမှာပဲနေတာပဲငဝုဒုဆိုရင်လည်းငဝုဒုတူဒုလုံးအဲ့ဒီမှာနေမိုးလူဆိုရင်လည်းအဲ့ဒီမှာနေတာပဲอืมသင်တော့မဟာမလည်းစီပွားရေးအလုပ်တွေရတယ်သူတို့လုပ်ကြမကြည့်တဲ့ဟာကိုမင်းသားမင်းသားတွေလည်းပဲမင်းသားမင်းငယ်တွေဆိုတော့လုပ်လို့ကြမကြည့်သေးဘူးလုံမပေးသေးဘူးလူကြီးတွေကသူတို့ဆန်းရတော်တာလောကကာဝချမ်းသာတွေနဲ့ပဲနေဖို့ရခွင့်ပြုတာ ပတိသားတွေလည်းဒီလိုပဲအဲဒီတော့ကထုံးစံကြည့်အဲဒီရတာပတိသားကလည်းဒီတိုင်းပါပဲသူ့မှာပြုစုမဲ့ချော်ရည်မဲ့ပုဂ္ဂိုလ်တွေအားလုံးဘုံနာကြတာပေါ်မှာမျိုးသမီးတွေနဲ့ပဲနေရမျိုးသားတဝူတယောက်ရောက်နေလို့ရှိရင်မတင်ငါမှုတွေပါလေရှိနေလို့စိတ်မချမ်းသာမှုဖြစ်နေလို့ မိုက်သေးတဲ့လူရောပါရောအကုန်လုံးကိုတကားဆောင်ရောအကုန်လုံးမျိုးသမီးတွေကြီးတွေပဲခံထားအဒီမုတ်ကခုံနေနဲ့အချိန်ကုန်နေတာပဲဘာမှစီပွားရေးလုပ်နေလို့ကြားဘူးလောကကြီးလည်းပဲစဉ်းစားကြကြံစည်ကြမရှိဘူးအဲဒီလိုလူလောကလူကကိုချမ်းသာနေတယ်ပဲပြောမွေ့ပြီးတော့ ဒီတော့ကထုံးစံတစ်လိပ်ပြီးပါတယ်အခုလည်းအခုဖြစ်ရလို့ဆိုရှိတာတော့တော့ကြီးပါလိမ့်မယ်အဲဒီလိုနေတော့ဒီနေတော့အခါကာလမှာတော့မျိုးသမီးကကြီးတွေကပြီးလဲမှုလိုက်ကားလိုက်ခုံလိုက်ကျော်ရည်ပြီးတော့နေတော့မဲ့သူကရာသာကူသားကအိမ်ငိုက်တာနဲ့အိတ်ရှင်သားနဲ့မွေးပြီးတော့နေရင်အိတ်ကျော်သွား အိကျော်သာရဘေယဒီမုကဆုံးနေတဲ့ပုဂ္ဂိုလ်တွေကလည်းဒီတတိသားအတွက်ပြောင်းလို့ဒီမုကဆုံးနေတဲ့သူအိမ်နေမှာတော့တို့တို့လည်းဘယ်မှာကလည်းဉာဏ်ကြဘူးဆိုပြီးတို့လည်းအိတ်ချင်မှာပေါ့လေတို့လည်းအိတ်ကိုညာအိတ်ကိုညာတော့အကုန်လုံးဘုံနာပြတာကြီးတစ်ခုလုံးအိမ်မောကြတယ်အိတ်ကျော်နေကြတယ် နည်းနည်းရေပုဂ္ဂိုလ်တွေဆိုတော့အိတ်ကြီးသမားတော့လို့တော့မဟုတ်ဘူးအိတ်ကြီးကတကြီးတဲ့အိတ်ကြတာညာကြတယ်ကလေးတွေပါလေငငယ်လေးညာညာဥကနေအိတ်တွေကမနေကြမှာပဲသူတို့နိုးတော့တာကြားတယ်နိုးတယ်တော့မရှိဘူးဟွန်းဆန်းတာပါပဲလူကြီးတွေကြတော့အဲ့ဒီလိုအိတ်ပါဆိုတော့ပြောပါဦးသူကကြီးလာပြီသမားတော့ညာထားလဲထားရတယ်မထားတော့မှလည်း ခဏခဏနိုးနေတာပဲကြုံများအဲ့လိုမပြောဘူးငငယ်ရပုဂ္ဂိုလ်တွေကတော့အဲ့ဒီမှာတောင်းချလိုက်အဲ့ဒီကြီးဆိုအဲ့ကျော်တော့မနိုးတော့ဘူးအဲ့ဒါနဲ့အဲ့ဒီမှာဆရာတော်ပရိသတ်ရဲ့ဂုဏ်နာပြောတဲ့ဒီကုဏအကုန်လုံးအိပ်ပျော်ကုန်ရညတကောင်ကျော် အချိန်ကြတကောင်ကြောင့်ဆိုလင်းကနီးကြောင့်မှတူပါလေဟွန်းဆိုတော့လင်းကတော့တော်တော်နီးဝင်ရပါလင်းကနီးကရတော့မဟုတ်တတ်သေးတယ်ရတာတစ်ပြေးသားအိရတာနိုးလာတယ်တဲ့သူကစောစောအိတော့စောစောနိုးတော့စီမီးကလည်းထွန်းတာတယ်တဲ့ဘုရားကစီမီးဆိုတာအခုနှမ်းစီတော့ပါတော့မြေပဲစီတော့ဒီလိုဟာတွေနဲ့သူကထွန်းတာပါလေဒီကဒီနာ ရှင်နာထွန်းရမှလည်းမသိသေးဘူးဒီမှာရှင်နာလေးရှိခြင်းမှရှင်မယ်အဲစီမီးထွန်းစီမီးထွန်းတော့လင်းနေတာပေါ့လေမြင်လာထင်လာကြည့်အခုကလာဓာမီလောက်တော့လင်းမယ်မဟုတ်ဘူးသူကမြင်လာထင်လာကြည့်ဒီကထားပြီးတော့ကြည့်ရတဲ့အခါသူ့အချွေရနေတယ် အကုန်လုံးအိတ်နေတာအကုန်လုံးပဲလေအကုန်လုံးကိုယ်ကအိတ်နေတာလည်းမြင်ရတချို့ကသင်ကြတယ်မှာစောင်းကိုညှလို့တချို့ကလည်းပင်မှာအဲပိုးစီတို့မယိုးစီတို့ဆိုတာတွေလည်းပင်မှာရှိတို့သူကလည်းခေါင်းအုံးလို့ဒုရိယာတွေမျိုးမျိုး သူတို့ကိုင်းနေတာတွေသူတို့ကိုင်းရင်းနဲ့ပြီးတော့အိတ်ချင်တော့အိတ်တွေကလည်းအဲဒုရတွေကလည်းသူတို့လက်ထဲမှာသူတို့အနီးပါးမှာသူတို့ကောင်းအောင်မှာဉာဏ်ညာမှာစကြည့်နေတယ်လို့ဖြစ်ကျော်ရလည်းပဲဟောက်ပြီးတော့အိတ်ကျော်ရလည်းပဲသတိတွေပါလေကြက်ကိုယ်ကဖြစ်အမြင်မတော်ဖြင့်အဲ့ဒါတွေမြင်ရတာသူစိတ်ရဲ့ ဘယ်လိုအောင်းမိသလဲဆိုတော့လူသေးတော်မူပြည့်နေတဲ့သုတ္တကြီးအနေနဲ့ထင်လာတယ်ဒီလိုထင်ချင်းကြောင်းကတော့ရှင်းတော့ကတကူတော်ဘုရားမှာဆင်းရဲတဲ့လူတွေသိသွားတဲ့အခါကာလအဲ့ဒီအတုပတွေကိုဆွေမျိုးရှိမျိုးမရှိအထောက်ပါမရှိပါမရှိအဲ့ဒီတော့ဟာတွေကသိညုံမဲ့ပုဂ္ဂိုလ်မရှိတာတွေကိုသူတို့က သိညိုတယ်ဆိုတာဖွဲ့နေသူကရာသောတတိသာအလောင်းကခေါင်းဆောင်ပြီးတော့အတုပါသိညိုတဲ့ဖွဲ့ပေါ်တယ်အဲဒါနဲ့အတုပါသိညိုတဲ့ဖွဲ့ဆိုတော့ခဏခဏအတုပါတွေလည်းတွေ့နေရအတုပါတွေအာယုန်နဲ့ဟိုတုန်းကကြာတော့မလာဘူးကြာသမထစီရောက်လာတော့မဟုတ်ပါဘူးသူကဆိုတော့စိတ်ကောင်းနှလုံးကောင်းနဲ့လောက်တာလည်းသူကလည်းဒီပိုက်ဆံရလို့လောက်တာမျိုးတော့မဟုတ်ဘူးသူကတော့အဲဒါနဲ့အဲဒီတော့ အာသုဘတွေမြင်တဲ့အာယုန်နမိတ်ရခဲ့တဲ့အထောက်ပံ့လေးကဝါသနာပါရမီတွေကပါလာတော့အခုသူဘုံနာကျက်သားပေါ်မှာအိပ်ပြောနေတဲ့သူ့ချွေရနေမြင်ရတဲ့အခါကလားအသေးကောင်တွေတို့သူ့စိတ်ထဲအောင်းနေတယ်တဲ့အသေးကောင်တွေလို့အောင်းနေဒီလူတွေဟာ သေးသေးပဲနေတာတို့လှုပ်ရှားထားကြပြီးတော့ညတော့လာတယ်အသေးသေးပဲအသေးကောင်းနေပဲလူသေးကောင်းနေများမှာမကောင်းဆိုးရဝင်ပြီးပြီးတော့နေခါကလာထနေတဲ့ဘောမျိုးလည်းသူစိတ်ထဲဒီလိုလည်းပဲစိတ်ကူးရောက်သွားတဲ့လက္ခဏာရှိပါတယ်သူကအဲသုတ်တန်ကြီး ရောက်နေတယ်လို့ပဲတဲ့ဒီစိတ်ထဲမှာထင်တယ်သင်တော့ကသူကညင်းယူတယ်ဥပဒုတံဝဒဘောဥပဒုထံဥပဒတံဝဒဘောဘောရှင်တို့ဥပဒုတံဝဒကာယနှိစ္စစွာတကားဘောရှင်တို့ဥပဒထံဝဒကာယညင်းစေစွာတကားဥပဒုတဥပဒုဥပဒတ္ထ ဘုံနှစ်ခုကိုရှင်းဆရာတွေကဒီလိုပဲနဲ့ပြန်ကြအဲဘုကပြီးတော့နှိမ့်ဆက်နေတာပဲဘုကပြီးတော့ညှင်းဆဲနေတာပဲမာရိယာဘုကတယ်လဲဆိုတော့ဒီကဆရာတွေကပွင့်ညာတဲ့ကိလေသာတွေကိလေသာတွေကဘုကပြီးနှိမ့်ဆက်နေတာကိလေသာတွေဘုကပြီးတော့နေတော့နေလို့တာနဲ့ ဒီအတုဘတွေမသေးကောင်းလောင်းကောင်းသဘောရှိနေတဲ့ဥစ္စာတွေကိုတာယာနှစ်သက်ပြီးတော့နေကြတာကိလေသာတွေကနေစေနေတယ်ဆိုပြီးတော့ဒီလိုဒီကဆရာတွေခွင့်ရတယ်ယသသတိသာတော့အဲဒီလိုစိတ်ကိုယ်တော့မဖြစ်မလားမဖြစ်မလားဘုန်းကြီးတော်စဉ်းစားကြည့်သူစိတ်သားဟာတရားကြံကနေလဲဘာမှကြားဘူးမဟုတ်ကိလေသာဆိုတဲ့နာမည်နဲ့သူသိမယ်မထင်ပါဘူးလို့သာอืมဒီလည်းမထင်ဘူး ဒါပေမဲ့ဒီကဆရာတော်အဲ့ဒီလိုပဲကိလေသာတွေကပုကပြီးနှိမ့်သက်တယ်ဆိုပြီးတော့ဖွင့်တယ်အရွယ်အားလုံးနဲ့အသက်20ပတ်ဝန်းကျင်လောက်ရှိရတဲ့လူပါတယ်အသက်20တဲ့ငယ်ချင်းလည်းငယ်အောင်မကြီးရင်လည်းနည်းနည်းပါးပါး20ကျော်လည်းနည်းနည်းပါးပါးကျော်သိတော့ကျော်မဲ့လက္ခဏာမဟုတ်ဘူးတင်တယ်လို့အင်းကြီးထုံးတာอืมနေရာဒီရွယ်လေးဆိုတော့ တရားဘက်ကဘုသူတာတော့ရှိမဲ့တော့မဟုတ်သေးပါဘူးလို့အဲမရသူပါရမီအားလျော်စွာဒီလိုစိတ်ကူးတွေပေါက်လာတယ်ဆိုရင်လည်းဖြစ်မယ်ဆိုတော့ဖြစ်နိုင်တာပေါ့လေဒီလိုမျိုးပဲနဲ့ကာမအတွေးနဲ့ဆိုလို့ရှိရင်တော့ခုနကပြောတဲ့အတိုင်းမကောင်းဆိုးရတွေကဘုကပြီးတော့ဒီကောင်တွေလည်းရှင်လိုလုပ်ပြီးတော့နောက်ကျက်နေတယ်နှိမ့်ဆက်နေတယ် ဘယ်လိုသိဘူးလဲသူဖြစ်ခြင်းနဲ့ဖြစ်မှာပါဥပဒုဒဆိုတာကာယနှိမ့်ဆက်ပြီးဒုက္ခနှိမ့်ဆက်ပြီးဥပတ္ထဆိုတာတော့ကန့်ညီတယ်ဆိုတဲ့အဓိပ္ပာယ်ပဲရှိတယ်ဥပတ္ထအဲဒါကြောင့်ညာတာတိသာဘုက္ခပြီးတော့နှိမ့်ဆက်နေတယ်ဘုက္ခပြီးတော့ညှင်းဆဲနေတာပဲဘုက္ခပြီးနှိမ့်ဆက်ခံနေရတယ်ဘုက္ခပြီးညှင်းဆဲခံနေရတယ်အဲဒီရကြတဲ့တိုက် ကိလေသာတွေဝင်ပြီးတော့ကိလေသာတွေပူကပ်ပြီးတော့နှိမ့်ဆက်ညှင်းဆဲမှုခံနေရတာပဲလို့ညီရဲ့အဲ့ဒါကိုပါဠိမှာဥဒါနဥဒါနေပြီဆိုပြီးဥဒန်းကျူရဆိုပြီးဒီမှာဥဒန်းဆိုသိပညာမှာတော့ဝမ်းမြဝမ်းသာဖြစ်ပြီးတော့ရွတ်ဆိုတာမျိုးကိုဥဒန်းခေါ်တယ်ဥဒန်းဆိုဝမ်းမြဝမ်းသာအဲဟောဒုက္ခဟောဒုက္ခ ချမ်းသာပါပြီချမ်းသာပါပြီအဲဒီလိုချမ်းသာတာအကြောင်းပြုပြီးတော့ရှင်းမွန်းတဲ့ခါတွေမှာလည်းဥဒန်းလို့ခေါ်တဲ့မာကပိနာမင်းကြီးများအာဂပိနာမင်းကြီးများမှာရဟန်းဖြစ်ပြီးရဟနာဖြစ်ပြီးတဲ့နောက်တော်တဲ့တောင်ထဲမှာဘယ်သူမှချွေရမရှိပဲနဲ့တပါးတဲ့နေရသာသမာပတ်တွေနဲ့ သလားသမဘာတွေနဲ့ဝင်စားပြီးတော့ချမ်းသာနေတော့သူဟောဒုက္ခဟောဒုက္ခဟောချမ်းသာပါပဲဇွချမ်းသာပါပဲဇွတကားဒီလိုဥဒါကျူတာပုထုဇဉ်ရဟန်းတွေကမသိဘူး။အော်ဒီကိုယ်တော်ကြီးရှိရသူကမင်းကဖြစ်လာတာပဲမင်းကဖြစ်လာတာသူမင်းဖြစ်တုန်းကမင်းစည်းစိမ်တွေပြန်တွေ့ပြီးစမြုပ်ခတ်ပြီးတော့သူဘယ်လိုလဲ อืมဥဒန်းကျူးနေတာကတူပါရဲ့ဆိုပြီးတော့မြတ်စွာဘုရားကကြောက်ကြတယ်อืมအဲမင်းတို့ကသာမဟုတ်ပါဘူးသို့သာတော့ဘာလို့ဆိုပြေတော့မင်းဖြစ်တဲ့ခါကာလတုန်းကဆိုလို့ရှိရင်အဆောင်လျှောက်တွေနဲ့ဆောင်းလျှောက်တွေလက်နဲ့ကိုင်းဆောင်းလျှောက်တွေနဲ့အများကြီးဆောင်းလျှောက်နေတာတွေကတောင်မှစိတ်ဟာ သူတို့လည်းချမ်းသာမရှိဘူးတဲ့အများအားစိုးရိမ်ပြီးတော့နေရတယ်အခုဘယ်သူမှစောင့်ကြောက်မရှိဘူးတော်တယ်မှာတပါးတည်းတယောက်တည်းနေတာဘယ်ကရံမှုသားလိမ့်မယ်လို့လည်းသိမမရောက်ဘူးပြီးတော့ရဟန္တာလည်းပြင်တယ်မနာအေးနေတာပေါ့လေအဲ့ဒါအကြောင်းပြုပြီးတော့ချမ်းသာရတာရဟန်းပြုနေရသိချမ်းသာတာပဲသမဏဒုက္ခသိရတာအဲ့ဒါအကြောင်းပြုပြီးတော့ဟောဒုက္ခဟောဒုက္ခလည်းဥဒန်းကျူရတဲ့ဘုက္ခလာလည်းပဲတရားထုတ်ရတဲ့ပုဂ္ဂိုလ်တွေဒီတိုင်းပဲ ညာနေလည်းပဲတရားကိုသေးသေးချာလေးလေးစားစားအားထုတ်လို့တရားသဘောတွေတွေ့သိနေညာတွေ့ပြီးတော့အရှုမှတ်တာတွေကောင်းပြီးတော့နေတဲ့ခါကလားအဲဒီလိုစိတ်ပြုဖြစ်တာလည်းအမှန်ချမ်းသာတာပဲသိကောင်းတာပဲအခုလိုတရားထုံးနေသိပြီးအေးချမ်းတာအမှန်ကောင်းတယ်အဲဒီလိုကြည်ကျူတာပါဒါကဓမ္မတွေလည်းတရားအားထုတ်လို့အမှန်ဆင်ပြေနေတဲ့ခါအဲဒီလိုဖြစ်တာပဲအဲကံသားကြောင့်မှနေတော့ အာမကြောင့်ကြကြပူဇော်မင်းတရားဆိုရင်ကြမရှိပဲဟောကိုကကိုကကိုတရားထုတ်နေအမှန်ချမ်းသာနေတာအဲ့ဒါတွေကဝမ်းမြောက်ဝမ်းသာအမှန်ဖြစ်ပါတယ်ဘုရားကျူးရတယ်ဟောဒုက္ခဟောချမ်းသာပါပဲဆိုတာကဟောဒုက္ခဟောချမ်းသာပါပဲဆိုတာကအာဝမ်းမြောက်ဝမ်းသာဖြစ်ပြီးဘုရားကျူးတရားမင်းကြီးတော့အလူရဏအကြောင်းပြုပြီးတော့ဥဒံကျူတာရှိတယ်ဟောဒါနာပရမဒါနာသတ္တပေသုပတိတိတံ ဟောဒါနာဟောထူးမြတ်တဲ့အလူဒါနာပါပဲတကားပရမဒါနလွန်ကဲမြင့်မြတ်တဲ့လူဒါနာပါပဲတကားကာသလေကာသဘာအရှင်မြတ်၌သုပတိတံကောင်းစွာတည်ရပါပေ၏ရှင်မကာသဘာဆုံးလူပြီးတော့ဝမ်းမြောက်လုံးတော့ဥဒံကျူပါတဲ့ဥဒံစာဒီနေ့နေရာဒီမှာဒီလိုပါပဲဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ သိတဲ့သိကူးယုံနဲ့အားမြလာနှုတ်ကရွတ်ဆိုပြီးတော့သံသာဣသသံသာဣသကောင်းတဲ့ကောင်းတဲ့ဥပလာလူတွေလည်းပဲဒီလိုဥဒန်းကျူးရရှိတာပါပဲတရားသက္ကာရမဟုတ်ဘူးသေးတယ်ကလည်းပဲအကောင်းလေးနဲ့တွေ့တာကောင်းတာကောင်းတာဒီလိုပြောရတာပဲဥဒန်းနေခေါ်တယ်အဲဒါဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ရွတ်ဆိုတာဥဒန်းကျူးတယ်လို့များတော့အချင်းဒီလိုရှိပါတယ် ဟောဒီအခုရသတထေသာဥဒန်းကျွရဲ့ဆိုတာတော့ဝန္ဒဝန္ဒဖြစ်တာတော့မဟုတ်ဘူးလို့ဆိုတာညီးငွေပြီးတော့ရိုးတာပဲသံဃာရပြီးတော့ရိုးတာရိုးတာအထူးလေးပဲသာပေဘက်ကလေးလာတဲ့ပုဂ္ဂိုလ်တွေသတိပြုရဥဒန်းဆိုတာဝမ်းမြောက်လို့ကြီးတယ်မဟုတ်ဘူးဆိုတာဒီလိုပဲသံဃာရပြီးတော့ရိုးဆိုတာလည်းပဲသူကဥဒန်းလို့ဒီမှာခေါ်ရတာအထူးပဲသူက

ခဲ့ပြီဆိုရင်သွားကျင်တာပဲသိကြီးကအသေးကောင်နဲ့ပြည့်နေတယ်သိဉာဏ်ကြီးအလောင်းနေပြည့်နေတယ်ဉာဏ်ကြီးလည်းသူစိတ်ထဲထမ်းလာပြီးတော့လွတ်ရကျွတ်သွားကျင်တဲ့စိတ်ပေါ်လာသွားမှလည်းလို့တော့တကားကလည်းပဲအလိုလိုပွင့်နေပါရဲ့နတ်တရားဖွင့်ပေးတယ်လို့သူကဆိုတယ်အဲဒါနဲ့သူသိနေတဲ့ရွှေချင်းချင်း ဒီမော်ဒီမင်းစီးတဲ့နဲ့တူပါတယ်စားတော့အောက်လည်းသူကဆင်းသွားတာလည်းတင်ရှိပါသူတို့လည်းဟိုဘုနာပြတ်တဲ့ခုကဘုနာပြတ်တဲ့ခုကြောင်းတဲ့ခါကလာတော့အဲ့လောက်တော့သွားတော့ဒီလောက်ရှိပါတယ်မနာရှိရတာဘူးအဲ့ဒီမှာရွှေချေနဲ့ရွှေတွေပါလေချတာကနေမှာမို့အဲ့ဒါကြီးစီးပြီးတော့ခြီဦးတန်းရကိုလျှောက်ပြီးတော့သွားမျိုးရဲလျှောက်ပြီးတော့ခြီဦးတန်းရလျှောက်ပြီးတော့သွားမျိုးတကားကလည်းဘုရုံးက မျိုးတွေဆိုတာလည်းပဲအဲအဆောင်ချုပ်တွေပါရောကုပါလာတော့သိလုံးညင်တာမဟုတ်တာမျိုးတွေလည်းပဲတကားတွေပါနေပိတ်ထားတယ်မှာညဆိုရင်ဝင်ထွက်သွားတာမျိုးပိတ်ထားတယ်ကုပါလာတော့သူညာနဲ့သူစောင့်ကြောက်ကြရကြီးနေတော့လမ်းနေညမပိတ်ပါဘူးသွားကြတာပိတ်လို့လည်းမဖြစ်ဘူးကဟိုတုန်းကတကားပိတ်တာအဲဒီတကားကြီးမပွင့်ရင်လည်းသူထွက်နေမှာမဟုတ်ဘူးယူတယ်က အဲဒီတကားကလည်းလိုလိုပွင့်ဒါရဏတရားပွင့်ပွင့်ပေးတယ်လို့ဆိုပါတယ်ပါရမီတူရှိတဲ့ပုဂ္ဂိုလ်တွေဘုရားထံရောက်ရမယ့်ပုဂ္ဂိုလ်မို့ဒီချိန်ဒီကာလမှာမြတ်စွာဘုရားတရားနာပြီးတော့ယဟန္တာပြရမယ့်ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်နာတရားလည်းတကားပွင့်ပေးတယ်အဲဒီမှာလျှောက်ပြီးတော့သွားနှုတ်ကလည်းတို့တို့ရွေ့ရပါရုဒံဝဒဘောဘပနုဘဂတံဝဒဘောဤ ပြီးတော့သွားတယ်။ပွားနေ။မြတ်စွာဘုရားမနေ့သောသောထားပြီးတော့ဈဉ္ဉံကြွားပြီးတော့ဈဉ္ဉံကြွားနေရတာအဲ့ဒီဆရာတော်ကြီးသားလာတော့စားရလာမယ်ဆိုတော့ပြီးနေတာပေါ့။လာတော့အနိပါယခဏီနည်းရောက်လာတဲ့ကမြတ်စွာဘုရားဒီနေရာမှာထားပြီးတော့အသင်တင်ထိုင်ပြီးတော့နေတယ် သူကတပြေးပြေးနဲ့လျှောက်လာတယ်ဥပါဒုတံဝဒဘောဥပါဒတံဝဒဘောဘောဝိရှင်တို့ဥပါဒုတံဝဒကာယနိစ္စသွားတကားဘောဝိရှင်တို့ဥပါဒတံဝဒကာယညင်းစေသွားတကားဘုကပြီးတော့ညင်းစေနှိမ့်စေနေတာပဲနှိမ့်စေခါနေရတာပဲလောကကြီးမှာညစ်တဲ့ဇာတာယာဇာတိမဟုတ်ဘဲနဲ့ နေတဲ့ဆရာသားရာတွေထင်းနေတယ်တကယ်အသေးကောင်းနေပဲဒီသေးကောင်းနေကောအတုဝမတင်မဲနဲ့တကယ်နေတဲ့ဆရာသားရာတွေထင်းနေနေတဲ့သားရနေတာကိလေသာတွေနှိမ့်ဆက်ခံရတယ်လို့သူကညှဉ်းညူပြီးတော့လာနေတာမြတ်စွာဘုရားအနိဗ္ဗာန်နဲ့သူကဒီလိုညီးတဲ့ဒေသကိုဥပါဒုတံဝတ္တဘောဥပါဒတံဝတ္တဘောဆိုတော့မြတ်စွာဘုရား ဣဒံခောယတနုပါဒုတံဣဒံနုပါဒတံယတဖြစ်သားယတဣဒံဣဒီကဣယာဒီကဣတရားဒီကအနုပါဒုတံကပ်၍မနှိစ္စရကပ်၍နှိစ္စမခံရဣဒံဣတရားဒီအနုပါဒတံကပ်၍နှိစ္စမခံရတဲ့တရားတွေယတရေဒီမှာဟောဒုတရားကတော့ ညင်းစေနှိစ္စမခံရဘူးဟဲ့ညင်းစေနှိစ္စခံရကင်းတဲ့တရားပဲလို့မြတ်စွာဘုရားကမိတ်ရှိတယ်တော့ရတာကသိတဲ့ဘောကြတာဆိုတော့သူမှသူ့မှာညင်းစေနှိစ္စခံရတယ်ဆိုတော့စွဲပြစွဲလာတော့ညင်းစေနှိစ္စမှုကင်းတယ်ဆိုတာလေကြားတော့ခါတယ်သိရတဲ့ မဲဒီမှာလာပြီးတော့ထိုင်မဲတရားဟောမယ်လို့ဆိုပြီးဓမ္မဒီဒီသစ္စာမျိုးတရားဟောမယ်အဲဒီမှာအနိပါကပြီးတော့ထိုင်ခရရပါရောမသိသေးပါဘူးခရရှိတယ်လို့လည်းပဲကြားလည်းမကြားဘူးဘာမှဒီသစ္စာမဟုတ်ဘူးသုဒ္ဓရာဘာမှကုန်မရှိတာသူကဟိုတော့ကဘုရားပွင့်တဲ့အကြောင်း ပြောဆိုတယ်ရှိဖို့မရပါဘူးဘာလို့လဲဆိုတော့ဓမ္မစကြာတရားဟောတော့မှလည်းဒီဆိုရင်ငါဥရှိတာနာတလက္ခဏာသုတ်ဟောတော့တယ်ပဲဒီငါးပါးပဲလူတွေအကြောင်းမပေါ့သိဖို့မရသေးပါဘူးလေအခုကာလလုံးများဘုရားပွင့်နိုင်မယ်ဆိုလို့ရှိရင်မနာနိုင်နေစနေရှိမှာပဲနေချင်းညာချင်းသတင်းစာတွေနဲ့ရေဒီယိုတွေနဲ့တခါတည်းဒီကဘာကိုတခါတည်းသုတ်ချတော့မှာတခါတည်းကို ဘုရားကပွင့်လိုက်ရလို့ချင်းဘုရားပွင့်တာလည်းနည်းစောသွားအခုခေတ်မှာများဘုရားပွင့်နေတယ်နမနာကိုကောင်းပါอืมအဲတော့သူကတော့ဘာမှပြီးမှမဟုတ်သေးပါဘူးဒါပဲမဲ့လို့ရင်းစေအနေနဲ့မခံရတဲ့တရားဟောမယ်ဆိုတော့သူသူ့စိတ်ထဲမှာဝမ်းနဲ့ဝမ်းသာဖြစ်စိတ်တက်ကြ တက်ကြွသွားတယ်အဲဒီခါမြတ်စွာဘုရားနိဗ္ဗာန်ထိုင်အဲယူသေးထိုင်ပြီးတော့ထိုင်နေတဲ့အခါမြတ်စွာဘုရားအနုပုပ္ပိကထာအစဉ်တိုင်းသောတရားစကားကိုကထေပြီးဟောကြားတော်မူလေသည်တရားတော်အစဉ်တိုင်းသောတရားစကားဟောကြားမာရီတော်ဆိုလို့ရှိရင် သေယတိတဒါနကထံသီလကထံသက္ကကထံကာမနာအာရိနဝံဩကာရသံကိလေသံနိခမေအာနိတံတံအဲဒီတရားတွေဟာသင်တိုင်းဟောတဲ့တရားတွေလည်းမြတ်စွာဘုရားကဟောနေကြတယ်အသေးသေးနေရာဆိုဒီတိုင်းဟောရတယ်အသေးသေးမဟုတ်တဲ့နေရာတော့လည်းပဲယုံနာတရားတွေနိစ္စဒုက္ခနာတတရားတွေမေတ္တရားကိုတရားတွေအစပြီးဟောတာလည်းရှိပါတယ် အခုလည်းဘုန်းကြီးတို့တရားတွေလည်းပြုဟောတဲ့နေရာလည်းမရောက်ဘူးတဲ့နေရာဆိုလို့ရှိရင်အဲဒီလိုပဲဒါနကထာလေးသီလကထာလေးကစပြီးတော့လည်းဟောရပါတယ်။ဟွန်းဘုရားသာကဒါနကထာကစပြီးတော့ဟောဒါနကထာဟောတော့ဘယ်လိုဟောတော့ဟောပုံတော့မပါဘူးဒီမှာဒီကသံဃာသံဃာနာတင်တဲ့မထေရမြတ်တွေကဒါနကထာမြတ်စွာဘုရားဟောပုံကို သံဃာနာဆင်မထားခဲ့ကြဘူးသက္ကထာမှာတော့ပြထားတာရှိပါပါဠိတော်အနေနဲ့သံဃာနာတင်မထားခဲ့ဘူးသံဃာနာတင်ထားခဲ့ရင်အမှန်ကောင်းပါလေဒါကလည်းမြတ်စွာဘုရားဟောပုံလေးတိတိကျကျပြည့်ရင်သိကောင်းအခုတော့သိချာမသိရဘူးသက္ကထာကပြတာပဲကြည့်ရဒါနာဟိနာမဒုက္ခနာနိဒာနာသံပတ္တိနာမူလံဘောဂနာပဋိဋ္ဌာစသည်နဲ့သက္ကထာမှာပြရတာ ဒါနနာမဆွေပေကလူသားညင်မိပြီကဒုက္ခနာချမ်းသာဟုသည်များတို့မိဒါနံကြောင်းရင်ပေ၏အဲပေကနဲ့ဆိုတာဟာတဲ့ချမ်းသာဟုသည်များတို့ရဲ့ကြောင်းရင်ပဲချမ်းသာတွေရဝယ်အကြောင်းပဲ လူနေနတ်တွေမြမာတွေတတ္တဝါတွေကဘာလို့ရှိသလဲမေးလို့ရှိရင်သံသာလို့ရှိတယ်ကြည်ရမှာပဲသံသာလို့ရှိသလားဆင်းရဲလို့ရှိသလားမေးရင်ဆင်းရဲလို့ရှိတဲ့ပုဂ္ဂိုလ်တော့ဘယ်သူမှရှိမှာမဟုတ်ဆင်းရဲတော့မလို့ခြင်းရဘူးဆင်းရဲကလွံ့မြောက်ခြင်းတာမတွေ့ခြင်းဘူးသံသာပဲလို့ရှိတာချမ်းသာဆိုတာဘယ်နှမျိုးရှိတော့ဆိုလို့ရှိရင်အချင်းချင်းပါအချင်းချမ်းသာဆိုတာနှမျိုးပဲရှိတယ် ကိုယ်ဤချမ်းသာခြင်းစိတ်ဤချမ်းသာခြင်းတဲ့ဒီလိုမျိုးပဲကာယကဒုက္ခနဲ့ဆိုတဲ့သိကဒုက္ခဒီလိုမျိုးပဲအဲကိုမကောင်းသောအတွေ့အကြုံနဲ့တွေ့ပြီးတော့ချမ်းသာနေတယ်ဒါလို့ရှိကြယောဂဝေဒနာတွေပါတယ်မရှိဘဲနဲ့ကျမ်းကျမ်းမှမှရှိပြီးတော့နေတာချမ်းသာတယ်လို့ခေါ်ရတယ်ကိုယ်တွေ့ကောင်းတယ်ဒီလည်းအကြောင်းမညို့တော့ အပူလွန်ကဲလာလို့အစာမကြေလို့စသည်ဖြင့်ရောဝေဒနာတစ်ခုခုဖြစ်လာလို့ရှိရင်ကိုယ်လည်းမကောင်းသောသူတွေနဲ့တွေ့တာပဲကိုယ်ဆင်းရဲနဲ့တွေ့ပြီနည်းနည်းဆင်းရဲဖြစ်ရင်နည်းနည်းဒုက္ခဥစ္စာပဲညာညာဆင်းရဲဖြစ်တဲ့အခါကျနည်းနည်းဒုက္ခဥစ္စာပဲဒါကလူတိုင်းတိုင်းတွေ့နေတာဒါတော့မသင်ကြားနိုင်ပါသိပါဒီဥစ္စာတော့လူတွေကမတိရစ္ဆာန်လည်းသိတာကိုယ်ထဲမှာခံရခဲ့တဲ့ဝေဒနာတွေရှိတာပဲသူက ဘာမှစိတ်မချအောင်အကြောင်းမညို့လို့ရှိရင်ဒီမှာဒုက္ခဖြစ်မယ်လို့အစဉ်သင်းပဲอืมနေစဉ်နေစဉ်ဒီကိုယ်ကာကြီးချမ်းသာအောင်လို့မွေးမြူနေကြစောင့်ရှောက်နေကြကလေးများကိုလူကြီးတွေကထိမ့်သိမ့်နေရတယ်လို့ကလေးလေးမလုံနိုင်မလန်းနိုင်ကလေးကလေးမွေးရတာကကလေးလေးလူကြီးတွေကစောင့်ရှောက်နေရတယ်ဒီကလေး ပူတဲ့ခါမပူရအောင် အေးတဲ့ခါမအေးရအောင်ရှင်မဲ့တဘာတွေမကရအောင်အဲညောင်းညာတွေဘာတွေမဖြစ်ရအောင်အဲကိုယ်ဒီလည်းကြောက်ကြတော့ရှင်ဆန့်ပေးတယ်ဆန့်နေကြတော့ရှင်ကိုယ်ပေးတယ်လှုပ်ရှားပေးတယ်ပဲလဲနေတာကြရင်စောင်းပေးတယ်စသည်ဖြင့်အဲဒီလိုပြုရင်ပြီးတော့ပေးရလူကြီးတွေလည်းပဲဒီလိုပဲကိုယ့်ကိုယ်အများအားမွေးမြူစောင့်ရှောက်နေရတာပြုစုနေရတာကိုယ့်ကိုယ်တကူတည်းတောင်းသိလေးတာ သူများကိုယ်တွေပါသောက်ကြရင်နာတောင်လေးတာပေါ့ကိုယ်ကိုယ်ကိုယ်တည်းနဲ့ပြိတ္တခါပဲသူကနေ့စဉ်နေ့စဉ်အိယာကထဘာလို့ရတယ်လဲဆိုတော့ဒီအိယာကလို့ရှိရင်ကိုယ်ထဲမှာအငြိကြီးတွေပါတွေကပြည့်နေလို့ဆွညင်လာပြီဆိုရင်ကြီးကျင်နေဆိုတာတွေဒါတွေကဆွရတာကိုဒါမဆုံးလို့မနေနိုင်ဘူးဒါတွေဒုက္ခတွေရောက်နေတာပဲအဲ လက်ကြောင်းတွေပါတယ်ကြီးတွေပါတယ်ဆိုတော့တသွေးတို့ပါတော့ဆိုပြည့်တယ်လက်တွေပါတယ်ဒီအဲ့ဒါတွေအထိုးထိုးရဟာနတ်တွေပါတယ်ထွက်လို့ရှိရင်ညည်းရမျက်စိတွေပါတယ်အဲ့ဒါတွေကသင်ကြအောင်လို့မျက်နှာသေးရတယ်ဒါအလုပ်တွေလုပ်ရတယ်ဒီကနိုးတွေကသူတာကိုယ်လည်းတုတ်သိမှုဆိုတာတွေလုပ်ရတယ်မေရောတကစားလာကြပြီရေငတ်တယ်ဆိုရေတောက်ရတယ် သမင်းစားတယ်စားကြလို့လာလို့ချင်းစားကြရှာပြီးတော့စားသောသောကရနေ့နေ့စဉ်နေစားဝရတယ်အစင်းနဲ့လောက်တာတော့ပြည့်စုံတဲ့ပုဂ္ဂိုလ်တွေတော့တော်ပါရဲ့မပြည့်စုံတဲ့ပုဂ္ဂိုလ်တွေတောင်းလေးပါတယ်ကျိုးပုဂ္ဂိုလ်တွေဒီနေ့မှဒီနေ့စားရှာပြီးချက်ပြုတ်စားဒီလိုလူတွေရှိတယ်တော်တော်တွေပါလေဆင်းရဲတဲ့ပုဂ္ဂိုလ်တွေမျိုးတက်ရှိမှာပါပဲဆင်းရဲတဲ့ပုဂ္ဂိုလ်တွေအနန္တအောင်လေးပါတယ်သူစားอืมသဘာဝရှိနေပေမဲ့လို့ဆံပြေအောင်လို့ထောင်းကထူရသေးတာဟိုထောင်းထူပြီးတော့မှချက်ရတာ အဲဒါသာမကြည့်သေးလို့ချင်းမနဲ့စောစောကြီးထားပြီးတော့မထောင်းကထူကလောက်ရတောင်သိမနှလေးပါတယ်သူကအဲဒါချက်ပြုတ်အဲဟင်းချက်ကိုရရတဲ့ဆင်းနေချင်းပြီးမှမရှိရင်လည်းကြာသေးတယ်အနည်းပါတယ်မိမိကြီးပဲဒီပါလေခူးပြီးတော့ချက်ရမယ်ဆိုရင်လည်းသွားပြီးတော့ခူးရကြာရလောက်ရတယ်သာသာရပါတယ်အကုန်လုံးလောက်ရတယ်အဲဒါသာသာတော့ပြီးတော့သာလမှုသိမှုငြိမ်းလွန်နေတာထိုင်တာရှိနေတဲ့နောက်တည့်ရဲ့အတွက်တို့ပါတော့ ကြာသူကခင်ရပြန်လားထိုင်နေတာကြာလို့ရှိရင်ထရတယ်ကိုယ်နေတာကြာရင်ဆန့်ရတယ်နားနေပါလေလျှောက်ယူပေးရတယ်နော်ဘူးအေးတွေပါလေအဲဒါတွေမျှတာအောင်လည်းစောင့်ရှောက်ရတယ်အဲကြာဒီဥရုလိုက်အပူမလွန်ရအောင်အေးမလွန်ရအောင်ဒါတွေကလည်းစောင့်ရှောက်ရတယ်အဲဒါတွေမစောင့်ရှောက်ခွင့်နဲ့ထားလို့ရှိရင်တော့ကိုယ်ထဲမှာမခံနိုင်မှုတွေကအမြဲဖြစ်နေတာပဲ မယုံလို့ရှိရင်စမ်းကြည့်တနေရာလဲထိုင်ပြီးတော့ကြည့်မထဘူးကျောင်းဒီကိုယ်ထတာလည်းမဆမ်းဘူးထိုင်ကြည့်တရားထုတဲ့ပုဂ္ဂိုလ်ဆိုရင်တော်တော်ကြာအောင်ထိုင်နိုင်ပါရဲ့တရားထုတဲ့ပုဂ္ဂိုလ်9မိနစ်လောက်ထိုင်တာကိုသိမလွယ်တော့ဘူး7မိနစ်15မိနစ်အလုံးစုံပေါ်တော့ကြာနေမနေတာဘူးသူအဲဒါကကိုယ်ထိုင်နေလို့ပဲဆမ်းပြီးတော့နေရင်တော့ရမှာပဲလှဲပြီးတော့အိတ်ချင်လဲအိတ်ကြည့်လိုက်အောင်ပဲလေအိတ်စောင်းရင်အိတ်အိတ် ဆရာမနေနိုင်ပါဘူးတော့ကြတော့ရှိရင်ဟိုကိုပဲပြင်ရကိုပဲလှုပ်ရဒီပဲလှုပ်ရကိုရဆန်းရပြုရင်နေရတာကိုကအရင်များလားစောင့်ကြောင်းနေရတာအဲ့ဒါကိုဆင်းရဲမရှိအောင်ကိုချမ်းသာဖြစ်အောင်လို့စောင့်ကြောင်းနေရတာတဲ့ကိုကိုချမ်းသာဖြစ်အောင်လည်းဒီလိုပြုရင်ပြီးတော့ပေးနေမှာနေကောင်းထိုင်တာပြည့်ပြီးတော့ချမ်းသာနေတာကိုဆိုတာကိုချမ်းသာရေးကြည့်အဲကိုတွေ့ကျင်တဲ့အာယုဝတ္ထုတွေနဲ့တွေ့ပြီးတော့ချမ်းသာဖို့ရတယ်ဒါတွေကလည်းရေးကြည့်တာပဲ စိတ်ချမ်းသာမှုတဲ့စိတ်ချမ်းသာမှုကစိတ်ဆင်းရဲစရာမမြင်စရာအာရုံနဲ့မြင်ရလို့ရှိရင်ဆင်းရဲတယ်မကြားကျင်တာတွေကြားရင်ဆင်းရဲတယ်မနာကျင်တာတွေနာရင်ဆင်းရဲတယ်အဲမစားကျင်တာဟာစားရလို့ရှိရင်ဒါကတော့တမင်ကစားတာမဟုတ်မစားဘဲနေတယ်ကြားပါရဲ့ဒါပေမဲ့မလွယ်မကင်းတာအသေးတွေပါရတခါတခါစားရတယ်ဆေးနဲ့တယ်ပြီးတော့မကြိုက်ကြဘူးဆေးများဘယ်လိုရတာကောင်းပါလဲဆိုတာပြောမယ်လို့ဆေးဆိုတာနဲ့ကိုမစားကျင်မကောင်းအောင်မိတာ မျက်နှာတွေပဲရှုပ်ပြီးတော့စားတယ်အဲအတွေ့အထိတွေမကောင်းတဲ့အတွေ့အထိတွေနဲ့မတွေ့ကြရအောင်အဲဒါတွေနဲ့တွေ့ကြရင်စိတ်မချမ်းသာဖြစ်ပြီးတော့စိတ်ဆင်းရဲစရာအကြောင်းတွေဆိုတာလည်းရှိတယ်အခုလောလောဆယ်ကျုံနေရတဲ့အကြောင်းရှိရတွေ့ကြဘူးတဲ့အကြောင်းနောင်တွေ့ရမယ်အကြောင်းစိတ်ဆင်းရဲစရာစိတ်မချမ်းသာစရာတွေသွားစဉ်းစားမိရင်စိတ်ဆင်းရဲတာပဲမဟုတ်ဟုတ်ပဲ ကြောက်တတ်တဲ့ပုဂ္ဂိုလ်ကကြောက်စရာစဉ်းစားလိုက်ရင်လကားကြောက်တယ်ဘာမှမဝင်တဲ့လကားကြောက်တယ်ညခါဆိုလို့ရှိရင်တစ်စီတော့ကြောက်တတ်တဲ့ပုဂ္ဂိုလ်များသူတယောက်တည်းလည်းရှိနေမယ်သူရောပုဂ္ဂိုလ်လည်းမရှိဘူးဆိုရင်သူ့ပဲတစ်စီအခုပဲ၆တော့မှလည်းပဲစိတ်ကူးတွေဝင်ပြီးတော့လကားဒုက္ခရောက်တာဒီလိုအချင်းမကောင်းတဲ့အာယုန်တွေဝင်ပြီးတော့စိတ်ဆင်းရဲတွေပြည့်တယ်အဲဒီတော့စိတ်ဆင်းရဲတွေလည်းမဖြစ်အောင်လို့အများအားစောင့်ရှောက်နေရကိုယ်ဆင်းရဲစိတ်ဆင်းရဲကင်းနေရတယ် ကိုချမ်းသာစေချမ်းသာထိုက်ပြရတယ်ဆိုတာရအဲ့ဒီချမ်းသာခြင်းတွေကဒီချမ်းသာတွေကဘယ်ကလာတော့ဆိုအဲဒါနာအလူဒါနာကဏိဒါနာအကြောင်းရင်းပဲတဲ့ချမ်းသာတွေရဖို့ရလူလောကမှာချမ်းသာတွေနဲ့ပြည့်စုံမှုရနာလောကမှာချမ်းသာတွေနဲ့ပြည့်စုံမှုရဒါနာကအကြောင်းရင်းတဲ့ဘေကလူဒါနဲ့ပုဂ္ဂိုလ်တွေမှာဒါနာကုသိုလ်ရဲ့စွမ်းကြောင့် အဲဒီလိုမကောင်းတဲ့အနိဋ္ဌာယုံတွေနဲ့များသွားရင်မတွေ့ရဘူးများသွားရင်မတွေ့ရဘူးအဲနတ်လောကတွေမှာတော့မရှိသလောက်ပါပဲအဲလူလောကမှာလည်းပဲကုသိုလ်ကောင်းမှုအကြီးတဲ့ပုဂ္ဂိုလ်တွေမတွေ့ရဘူးအလိုရှိရတဲ့ဝတ္ထုအာယုံကာမဂုဏ်ပစ္စည်းတွေကလည်းပဲအလိုအလျောက်ပြည့်စုံနေတယ်ဒါနကုသိုလ်ပြည့်စုံတဲ့ပုဂ္ဂိုလ်တွေကပရိသေနေကြတဲ့ကသူကမိဘတွေရောပါရချမ်းသာတာသူကအမှန်ကောင်းတယ် ဒါနထက်တဲ့တန်ခါနဲ့ကုသိုလ်ကောင်းမှုတွေပြည့်စုံလာတဲ့ပုဂ္ဂိုလ်ပရိသေနေနေပြီဆိုရင်အဲမိဖရဲ့အဲ့ဒီအချိန်ကစပြီးတော့စီပွားရေးတွေအလုပ်ကိုင်းတွေပါတယ်အဆင်ပြေပြီးတော့မိဘတွေဘက်ကိုချမ်းသာတာမွေးလာတော့လည်းပဲဟောမိဘကပြည့်စုံနေတော့သာသမီကောင်းကြီးစိုက်နေတာပေါ့မိဘမှသူတို့မှစားကြတော့ကြမရှိဘူးဆိုပြီးဒီကလေးပဲကြီးစိုက်နေမလို့ဘုံတော်တော်ပြည့်ထားတာอืมဒါတော့ မိဘကချမ်းသာနေလို့ဒီသားသမီးကိုကိုယ်တိုင်လည်းပြုစုတဲ့သိချင်းလည်းပြုစုဆောင်ရှောက်မဲ့ပုဂ္ဂိုလ်ရဲ့အစဉ်နဲ့အဲအိပ်ပြာနေပြာသာသာရာတွေအကုန်လုံးအစဉ်နဲ့ဟွန်းဟိုကအစဉ်နဲ့ရှိပြီးတော့နေတာအသက်ရွယ်ကြီးပြီတရားရွယ်ရောက်ပြီတရားရွယ်ရောက်ပြီးတော့သူ့အိမ်တော်နဲ့သူနေပြီတရားအဲသူ့မှာအထောက်ပံ့ပစ္စည်းတွေပါလေအကုန်လုံးသာသာရာပြည့်စုံတာပဲအလောက်ကင်စီးပွားရေးတွေသာသာရာပြည့်စုံတယ်ကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်များအစဉ်နဲ့ဖြစ်နေတယ်ဒါကြောင့် ဒါနနာမဆိုရပေကံလူရယင်းမိဒီကဒုက္ခနာချမ်းသာဟုရမြတော်ဤဒီဒါနာအကြောင်းရင်းပဲအဲလောကမှာလူတွေတ attva တွေကချမ်းသာခြင်းများတယ်ချမ်းသာဖို့ရအကြောင်းမှာပါတော့ဆိုရပေကံလူရယင်းပဲဆိုရပေကံလူရယင်းချမ်းသာတယ်မြင်းမောက်တင်လည်းချမ်းသာတယ်လူရှိတဲ့ပုဂ္ဂိုလ်လူရှိတဲ့ပစ္စည်းလူလိုက်လို့ရှိရင် အသုံးလိုနေတဲ့ပုဂ္ဂိုလ်ကကြသွားတော့ဝန်တာတာပေါ့သူ့မှာရကျင်လို့လာတာပေါ့အခုမြင်မြင်အားဖြင့်ဆိုရင်ညာတော်တွေမနဲ့ဆုံးခံကြွလာတယ်အဲဆုံးခံကြွလာတော့ဒီကိုယ်တော်တွေအောက်လို့လာတော့သူကဆုံးဆုံးဆုံးစားဝရမရှိလို့လာကြတာဆုံးခံမရဘူးဘယ်လိုဒီကိုယ့်အကိုเจ้าနေချက်စားရောဘောပဲအိမ်သားနေရမလဲဘယ်လိုလဲစဉ်းစားမယ်ဆိုစဉ်းစားကြဖြစ်တရားတရားမရှိတဲ့ပုဂ္ဂိုလ်ကအဲ့ဒီလိုစဉ်းစားတယ်တော့ အကြောင်းပဲချက်ပြကြည့်မလဲဆုံးခံစားတဲ့ပုဂ္ဂိုလ်ကမရှိဘူးမရှိဘူးကညဇော်ရဲ့လက်ထက်ကြဆိုတော့အကုန်လုံးပဲဒီလိုဆုံးခံစားရတာပဲဒီစည်းတွေပါလေတိမ့်ဆဲပြီးတော့မထားဘူးအဲဒီတော့ဆုံးလို့ကြည့်လို့လာတာပဲဆုံးခံကြွလာတယ်ဆိုပြီးတော့တတ်နိုင်တဲ့ပုဂ္ဂိုလ်ဆုံးလောင်းညံ့ညံ့မလောင်းနိုင်လည်းပဲတစုံမှမလောင်းနိုင်တာမို့နေလို့ဆိုအဲဒီတစုံကလည်းပဲအကျိုးပေးတာပဲဘုရားလက်ထက်ကအိန္ဒကဆိုတဲ့လူတယောက်ပါ ရှားဇီဝလူတယောက်ရှင်တို့ကသုံးမှန်ကြွလာတာသုံးလို့ဆုံးတော့မှုလာတယ်ဘာမှသိချင်းမှုလို့မရှိဘူးအဲအသက်တိုင်းနေပြီးဒီသွားတဲ့အခါနတ်ပြည်ရောက်တယ်ဒါဝိနာမှာဣန္ဒကဇဏပါဖြစ်ဣန္ဒကဆိုတဲ့နတ်သားဖြစ်တော့သူတကောကြည့်ရတယ်သူကသုံးလို့ဆုံးတာလူတော့ကတော့သူကမကြည့်ကြတာညသောပြားဤသာသနာတော်တွင်မှတွေ့ရတဲ့ကုသိုလ်ကနာကြိုးကြည့်ရဲ့อืม အပ္ပန္ဒိနာဘဟုဟောတိဘဟုံဒိနာဘုတရာအပ္ပန္ဒိနံအနည်းငယ်ကိုလူလိုက်ပြီးရှိသောဘုံများစွာဟောတိစိတ္တ၏ဘုံဒိနာများစွာလူလိုက်ပြီးရှိသောဘုဒ္ဓံသာယေများစွာသောအကျိုးသည်ဟောတိဖြစ်လေတော့သည်ညောင်စီကလေးကညောင်မင်းကြီးဖြစ်လာသလိုပဲနာနာတော့လဲပါလေချို့ညောင်စီတကြည်ဘူးကြတယ်မဟုတ်ဘူး ညောင်သီးဆိုသေးသေးလေးပဲမကြည့်ဘူးတဲ့ခါတော့ကြည့်စမ်းကြည့်ရမယ်ညောင်မင်းမညောင်သီးညောင်သီးတွေကြည့်ရတာအစီအဘလောက်ကြည့်သေးသေးလေးအဲညောင်မင်းကြီးစာကြီးကြီးပဲဒါပေမဲ့ဒီအောက်ရမှာညောင်မင်းလည်းမကြည့်ဘူးဘုန်းကြီးတို့ထက်မှာညောင်မင်းကြီးကသိကြည့်တယ်ညောင်ပင်တို့မကြီးပင်တို့ထနောင်းပင်တို့ဆိုတာဒီပင်ကဟိုထက်ကသိကြည့်တာညောင်မင်းကြီးဆိုလည်းမနေဘူးကြီးကြီးအဲရာမပင်ကြီးတွေပဲအဲ့ဒါ သူ့အစီကလေးကမျိုးစီကလေးကဘာမှကြည့်တာမဟုတ်သေးသေးလေးပဲအဲဒီသေးသေးလေးကနေပြီးတော့အပင်ဖြစ်ပြီးတော့ပင်ကြီးဖြစ်လာပြီးတယ်အဲဒါလိုပဲဒါနာကုသိုလ်ကအနည်းငယ်ကလေးသူလိုက်လည်းပဲညောင်သေးလောက်ညောင်သေးကဲတော့မပြောပါတော့တဲ့အနည်းငယ်သူလိုက်ပြင်မယ်လို့ညောင်မင်းကြီးကဲတော့အကြီးကျယ်ကျိုးတွေကိုရပါတယ်အဲဒီဒီနေ့ကဆိုတဲ့သူဟာသူသွန်းတသွန်းပဲဘာများမလဲသူသွန်းတသွန်းကုကလာသွန်းမျိုးနဲ့ဆိုရင်ပြည့်သွန်းတသွန်းကသိတာမယ်မဟုတ်ပါဘူး ဆာနေပါလေသေးတက်နေတယ်ကနည်းနည်းတော့ရှိရရှိနေဒါမသိမများပါဘူးဆုံးဆုံးကတော့မများဘူးအဲ့ဒါနဲ့နတ်ပြည်ရောက်တာလို့သာဆုံးဆုံးနဲ့နတ်ပြည်မပြောနဲ့တော့ဟုတ်လားလောကတင်ဆိုလို့ရှိရင်တမျိုးကတမျိုးသွားဖို့ရတောင်မတော်ကားကရအောင်မဟုတ်ဘူးဒါလေးနဲ့မရောက်နိုင်ဘူးဆုံးဆုံးနဲ့ဟိုကိုမျိုးတီမျိုးသွားခြင်းဟိုရက်တီရသွားခြင်းဆုံးဆုံးလောက်တောင်ဖို့ရတော့မရောက်ဘူး လောကထဲမရောက်နိုင်အဲဒါနာကုသိုလ်နေရာချင်းတော့ရောက်တယ်ဆိုတာလူပြင်းနာနာပြဆိုတာဝေးကြီးပဲအဲဝေးကြီးအဲဒီချမ်းသာမှုတွေဆင်းရဲမှုတွေအဲဒါတွေကလည်းအကွာခြားကြီးပဲလူပြင်းမှာချမ်းသာတယ်ဆိုမဲ့ဆင်းရဲတွေနဲ့ရောနာပြင်းမှာသူကဆင်းရဲမရှိဘူးချမ်းသာတွေပဲမြားနေတယ် အဲဒီတော့သုံးသုံးဆုံးလောက်ကလည်းပဲနတ်ပြည်ရောက်နတ်ပြည်ရောက်တော့လေသာမန်နတ်မဟုတ်ဘူးတကိုးကြီးရဲ့တဲ့အဲဒီကနတ်ပြည်မှာရှိတယ်တကိုးကြီးတဲ့နတ်ပြည်နဲ့ဓာနုဒါလည်းတကိုးကြီးအဲဒီတော့ကျိုးတယ်ရအဲဒါနာဟိနာမှာဒုက္ခနာနိဒာနာလူချမ်းသာတွေရစေနိုင်တယ်နာချမ်းသာတွေရစေနိုင်တယ်အကြောင်းရင်းပဲ ကဲ၍နိဗ္ဗာန်လို့ရှိရင်နိဗ္ဗာန်ချမ်းသာလည်းရနိုင်တယ်ဣဒမေဒါနအာသောခေယဝဟောတုဣဒမေပုံညာသောခေယဝဟောတုမေကျွန်တော်ဣဒံကုံပုံညာဤကောင်းမှုသည်အာသောခေယဝအာသောတရားလေးပါးကိုယ်ကကုံကြောင်းဖြစ်သောမေဖို့နိဗ္ဗာန်ကိုရွတ်ဆောင်သည်ဟောတုဖြစ်ပါစေတည်းမေဖို့နိဗ္ဗာန်ရခြင်းကြောင့်ဖြစ်ပါစေဒီကောင်းမှုကြောင့်မေဖို့နိဗ္ဗာန်ရပါလို့မေဖို့နိဗ္ဗာန်သိညာဆိုရပါလို့အဲဒီလိုဆုတောင်းပြီးတော့ပြုလိုက်တဲ့ဒါနကုသိုလ်စေ ဒီနေ့တစ်ချိန်ကြာရင်ဘယ်ဖို့နေပါရာချင်းအကြောင်းဖြစ်တယ်မချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာရာချင်းအကြောင်းလည်းဖြစ်ပါတယ်ဒါကြောင့်ဒုက္ခနာဒါနံသွန်ကျေပေကလူသားနေရင်းနေဒါနဒုက္ခနာချမ်းသာဟုရမြတော်နိဒါနအကြောင်းရင်းပါပဲချမ်းသာဟုရမြတော်အကြောင်းရင်းချမ်းသာရေးရဖို့အဲလောကရဲ့မျက်မှောက်လည်းခုနကပြောတဲ့အတိုင်းအလိုရှိတဲ့ပုဂ္ဂိုလ်သူသားလိုက်ရရသွားတဲ့ပုဂ္ဂိုလ်က စိတ်ချမ်းသာတယ်ဝမ်းမြောက်တယ်အဲသူချမ်းသာတာဝမ်းမြောက်တာမြင်ရတော့သူကပေးရတဲ့ပုဂ္ဂိုလ်ရောသူချမ်းသာအောင်ကသူလည်းရတဲ့နေရာကြတာပဲဒီကိုယ်တော်ဆုံးလို့ကြီးတော့ငါဆုံးလို့လည်းရဟင်းလို့ကြီးတော့ဟင်းလို့လည်းရသူလိုရှိတဲ့ဝိသုပ္ပိပြီးသူလည်းရတာမနဝန္တာကြာကောင်းတာပဲလို့အောင်ပြုပြီးဝမ်းမြောက်ဝမ်းသာသူကမျက်မှောက်တင်လည်းချမ်းသာပါပြီးတော့ငါဒီလိုကုသိုလ်ကောင်းမှုတွေရှိပါပဲကြီးအဲသုံးလုံးလောင်းလာတဲ့အိန္ဒကနာသားတို့ အင်းကဆက်လူဟာနာပြည်ရောက်တယ်လို့ပဲတို့လည်းပဲနာပြည်ရောက်နိုင်တဲ့ကုသိုလ်ကောင်းမှုတွေရှိနေပြီနည်းနည်းရှိရင်လည်းနည်းနည်းစဉ်းစားကြနည်းနည်းရှိတဲ့ပုဂ္ဂိုလ်သူပြောကြမလို့အဲ့ဒါတွေစဉ်းစားပြီးတော့မျက်မှောက်တင်လည်းပဲချမ်းသာတွေရတယ်ဒါကြောင့်မို့စွန်ကျဲပိကံထူထမ်းမှုကချမ်းသာခြင်းအကြောင်းပဲပြီးတော့စွန်ကျဲပိကံထူထမ်းတဲ့ပုဂ္ဂိုလ်ကများသောပုဂ္ဂိုလ်တွေကချစ်ခင်ကြတယ်ကြီးညိုကြတယ်စွန်ကျဲပိကံထူထမ်းတဲ့ရှိတဲ့ပုဂ္ဂိုလ်များ အားလုံးကချစ်ခင်ကြညီညွတ်ကြအပေါင်းအသင်းမိတ်ဆွေသင်္ဃာတွေလည်းပေါ်များတယ်အဲဒီလိုလောကတွင်လည်းပဲချမ်းသာခြင်းအကြောင်းတွေအများကြီးရှိပါတယ်။ဒါကြောင့်မို့ဒါနဆိုကျေပေကလူသားချင်းတွေဒုက္ခနာချမ်းသာဖို့လည်းများတဲ့ဏိဒါနာအကြောင်းရင်းပါပဲဒီ။သံပါတိနံပြည့်စုံသောစိတ်စိမ်ဟူလည်းများတော်၏။ မူလာအမြင့်ရင်းပါပဲဒီသစ်ပင်များအမြင့်ရင်းကရေးကြီးသစ်ပင်အမြင့်အမြင့်ကောင်းမှအမြင့်အားကောင်းလို့ရှိရင်သစ်ပင်စီစဉ်ကားရှိတာအဲဒါလိုပဲဒါနာကုသိုလ်တွေပြည့်ပြည့်စုံစုံရှိလို့ရှိရင်စီစဉ်နေအားကောင်းမှုပဲလူလောကစီစဉ်နာလောကစီစဉ်အားကောင်းမှုဖြစ်တယ် ဘောဂနာသုံးဆောင်ဟူတဲ့များတော်ဤပဋိဋ္ဌာတိယပါပေ၏အဲအသုံးဆောင်နေလူလောကလူသုံးဆောင်နေနလောကနာသုံးဆောင်နေအဲဒါတွေတိယမိယဖြစ်ပါတယ်သမာပေါင်းရကြောင်းမှန်သောစည်းစိမ်ဘောကမြင့်မတူရဘုညာဆောင်မှုကလေးတော်ရေးထားပါသလားငငယ်ရွယ်ပုဂ္ဂိုလ်တွေလည်းကြက်ထားပြီးတော့ မှတ်သားရအောင်လို့ဒါနာကရာမြတ်စွာဘုရားဟောပုံသက္ကရာဖွင့်တယ်လားတူတူလေးပါအများကြီးသူကတွေခုမှကြားတာတော့အများကြီးပေါ်တယ်အဲ့ဒါတွေကြောက်ပြီးတော့ရေးထားလို့ကျင်တယ်လိုက်ကျက်နိုင်မှာမဟုတ်တူတူပဲခုညတပုတ်ချမ်းသာအပေါင်းရာကြောင်းမန်းစွာစိစိန်ဘောကမြမတရားအဲစိစိန်ခုသမျှတော်ဤအမြင့်ရင်းနဲ့တူတဲ့ဘောကအသုံးဆောင်ခုသမျှတော်ဤတိရဌာနဖြစ်တဲ့စိစိန်ဘောကမြမတရား ရှိစိန်နဲ့အမြင့်ဖြစ်တဲ့ဘောဂနဲ့ပြီးရဖြစ်တဲ့ပြိဋ္ဌာကိုဝိသမဂတတာဒါနာလေနာပရာယနာဝိသမဂတတာမငြင်းညိုသောခြေနေသောရောက်နေသောပုဂ္ဂိုလ်ဤဘာပုဂ္ဂိုလ်ကိုဒါနာစောင့်ရှောက်ကာဝရသောတရားပါပေသည်လေနံလုံညုံအောင်ပုံအောင်ရာဖြစ်သောတရားပါပေသည်ပရာယနာမိကိုအားထားရဖြစ်သောတရားပါပေသည် ရှိရှိသောဘဝတွေကကာမကောင်းအကြောင်းမသိတော့အကုသိုလ်ကံဆိုရှိကြတာပဲ။သမယရှိမိနေတဲ့ပုဂ္ဂိုလ်တွေပုရုဇဉ်တွေဆိုတော့လောဘလည်းမကင်းဒေါသလည်းမကင်းမောဟလည်းမကင်းအကြောင်းအားလည်းဆိုအကုသိုလ်ကံတွေဆိုရှိကြတယ်။အဲဒီအကုသိုလ်ကံတွေကအကျိုးပေးတာအဆင်မပြေတဲ့အခြေအနေရောက်နေရတယ်။အင်းအဆင်မပြေတဲ့ဘဝအဆင်မပြေတဲ့အခြေအနေဒီဥစ္စာတွေဆင်းရဲနွမ်းပါနေတဲ့အခြေအနေရောက်နေတာရှိတယ်။ ယောဂဝေဒနာနှိမ့်ဆက်လို့မကြမ်းမဖြစ်နေတဲ့ရှင်တွေရောက်နေတာရှိရဲ့ဘေးရန်တည်းများနေတဲ့ရှင်တွေရောက်နေတာရှိတဲ့ဒီလိုရှင်တွေအများကြီးပေါ့အလုံးကြက်တဲ့ရှင်တွေအဲဒီလိုအလုံးကြက်တဲ့ရှင်တွေမကောင်းကျိုးတွေပေးနေတဲ့ပုဂ္ဂိုလ်မှာဆိုရင်လည်းပဲဒါနဟာတဲ့ဒါနံစောင့်ရှောက်တတ်ပါတယ်တဲ့ဒါနကစောင့်ရှောက်တတ်တယ်ဒီမှာကတော့အကြောင်းအရာတွေလည်း ကြတဲ့နေရာမှာမျိုးသမီးတယောက်ရှိရမကောင်းမှုကြောင့်ကိုကမကောင်းသောအနနဲ့နားနေတယ်လို့ဆိုတာကိုသူကရုပ်ရည်ကလှပါရဲ့မကောင်းသောအနနေရနားနေမကောင်းသောအနနေရနားနေတော့မိဘတွေက ဆက်သွယ်ပြီးတော့ဒီနောင်နေရာချထားပေးတယ်ဆိုရင်အဲလူခင်မုန်းတဲ့အခန်းတွေပါလေဝင်လာတယ်ဆိုရင်လည်းနာနေဆိုတာကိုဆိုတာနာနေဆိုတော့အနည်းပါးကိုမကတ်နိုင်ဘူးသူပြန်ပို့ရတယ်တော့ဖြစ်အဲဒါနဲ့ဒီမျိုးသမီးကစိတ်ညစ်ပြီးတော့ဆုံးကြတော့လူလောကငကားပါပဲအဲဒါဘယ်လိုမကောင်းမှုတွေကျိုးပေးနေမှမသိဘူးဆိုပြီးတော့လက်ဝတ်လက်စားတွေပါလေအကုန်လုံးညောင်းချပြီးတော့ ကာသဝမြတ်စွာဘုရားစေတီတည်တဲ့နေရာမှာထည့်ကုသိုလ်ကောင်းကိုပြုလိုက်သူပဲတောင်းလိုက်အဲဒီကနေပြီးတော့ကောင်းတဲ့အနနဲ့လည်းခါတယ်ပျောက်ကောင်းတယ်မကောင်းတဲ့အနနဲ့ပျောက်ပြီးတော့ကောင်းတဲ့အနနဲ့အနံကောင်းတွေဖြစ်လာတယ်ဆိုတာကိုလူတွေမှလည်းအပြီးပြီးအနနဲ့ဆိုတော့သူကလူလူရှိကြတယ်အဲတချို့ပုဂ္ဂိုလ်ကအနဆိုးတယ်သူကဘုန်းကြီးတို့တူတာကိုအခုတော့မရှိပါဘူးကျန်တော်မူသားပါပြီလို့ အဲသူခန်းဝင်ပြီးတော့ခေါင်းလေးပြူလိုက်တယ်ဆိုရင်ကိုခါနဲ့နမ်းရပြောနေလို့လားဘယ်လိုမှမသိပါဘူးသူအဲဒီလိုနာနေရတယ်ရှိတယ်အဲဒါနဲ့သူ့မှာကုသိုလ်ပြုလိုက်တော့ခါလဲမကောင်းတဲ့အနတ်တွေခါလဲပြောက်ပြီးတော့ကောင်းတဲ့အနတ်တွေလည်းဖြစ်အရင်ကလူနဲ့ရှင်မြတ်လက်ထပ်ပြီးတဲ့တထေသားကလည်းတတိယတာဆိုတော့လူလည်းတထေသမီးပါအဲဒါနဲ့ခါလဲနင်းနေနေသူ့သွားပြီးတော့ခေါ်ခိုက်ဟိုကအခုမှတတိယတာတူတာอืมတော့ခေါ်ခိုင်းတော့နောက်ပြီ ရောက်လာတဲ့ခါကျတော့ရင်ကလို့အနံဆိုးတွေလည်းမရှိဘူးငွေကြင်ကြင်ဖြစ်နေတာအဲဒါနဲ့စိတ္တမေကြီးမင်းအရင်ကတော့ငါအပြီးနာမျိုးမဟုတ်ဘူးခုဘာဖြစ်လာဆိုတော့အဲဒီကြိုးကြောင်းကိုပြောကုသိုလ်ကောင်းမှုလည်းအဲဒီလိုပဲဒါနကုသိုလ်ကောင်းမှုကမကောင်းသောအခြေအနေရောက်နေလို့ရှိရင်ကိုယ်လိုဖြစ်တဲ့မကောင်းကျိုးတွေပေးနေအဲဒီလိုမကောင်းကျိုးတွေလည်းပဲကာကွယ်တတ်တယ်မကောင်းကျိုးတွေမရောက်အောင်ဖေးရအန္တရာယ်မရောက်ရအောင်သာသာရရချမ်းသာအောင်လို့ စောင့်ရှောက်ကာကွယ်ရတယ်လေနံအဲတာနံစောင့်ရှောက်တတ်တယ်လေနံပုံအောင်ရလုံုံနဲ့ပုံအောင်ရတယ်ဖြစ်တယ်ဘေးရန်တွေပြည့်တဲ့ခါကျတော့ဘေးရန်တွေလုံုံတဲ့နေရာကကြာပြီးတော့ပုံကတင်းရရှောင်ရတယ်အဲသူအချင်းတော့ဒီအဲတိုင်းကြီးတွေဘာလို့မငြိမ်မသက်ဖြစ်နေတဲ့ခါတွေပေါ့လေအဲဒီမှာတင်းရရှောင်ရတယ်ဘုံတွေဘာတွေကျဲတဲ့ဉာဏ်ဌာနတွေဆိုဘုံကိုခြင်းတွေဘာတွေနဲ့အဲဒီမှာပုံရတာပေါ့ အဲလူစုသူစုတွေကနေပြီးတော့ရရွာတို့ဘာတို့နှိမ့်ဆက်တဲ့အခါဆိုရင်လည်းလုံညုံတဲ့နေရာပြပြီးတော့ပုံပုံချောင်းနေရအဲလုံညုံတဲ့နေရာရှိလို့ရှိရင်ဘေးရန်ကင်းတာပဲလုံညုံတဲ့နေရာမရှိရင်တော့ဘယ်မှပုံကြံမရှိဘူးဒုက္ခရောက်တာဆက်တာအဲဒီဒါနကတဲ့အဲဒီလိုဘေးရန်အန္တရာယ်တွေရောက်လို့ရှိရင်လည်းဘေးရန်အန္တရာယ်တွေလုံညုံအောင်ပုံမှုရာကာကွယ်ဖို့ရတယ်လုံညုံပါတယ်လုံညုံတဲ့နေရာဖြစ်ပါတယ် ကုသိုလ်ကောင်းမှုအဲဒါနကုသိုလ်ကောင်းမှုပြုထားတဲ့ပုဂ္ဂိုလ်ဒီလိုဘေးရန်တွေမတွေ့ရဘူးပရာယနာအာကိုးရရတယ်ဖြစ်ပါတယ်ဒါကြောင့်သိစိန်ဘောကမြင့်မာပြည်ရအောက်တန်းမကြကဲမသူမားတဲ့အဲအောက်တန်းဆင်းရဲတဲ့အနေမျိုးအောက်တန်းမျိုးမကြအောင်ကဲမလာဘယ်သူလုံးဆိုဒါနပဲမြတ်ဒါနာစိတ်ချကိုယ်ွယ်ရာဘုညောင်းမှုကလေးဒါကလေးငယ်ငယ်လေးပါလေလဲ မှတ်ရသားရအောင်လို့လွယ်လွယ်ပါပဲခိုင်နာလေးဆွဲကြအောင်လို့ရနာကရမြတ်စွာဘုရားရနာကထာတော့ဘယ်လိုဟောတယ်မလို့ခွန်ကြီးကတော့အဲ့ဒီတက္ကထာယူပြီးဘယ်လိုဟောရတာလဲလို့ချမ်းသာပေါင်းရကြောင်းမှန်စွာစည်းစိမ်ဘောဂမြင့်မတရားစည်းစိမ်ဘောဂ

မြတ်ဒါနာစိတ်ချကုန်ဝေရာအဲတော့လောက်ပါပြီတော့လောက်ပါပြီဒါအခုကိုဒါနာကရာဟောပုံနဲ့နည်းနည်းရင်းမိအောင်လည်းတဲ့ဟောတာဒါတော့မှတဏှာရင်းပြီးပါကြာသွားဟွန်းဒီဟောမှလည်းအများကြီးပဲအဲဒီလိုစသည်ဖြင့်ပေါ့လေဒါနာကြောင့်ကျိုးများကုန်ဒါနာရဲ့အကျိုးအာနိသင်တွေမြတ်စွာဘုရားဟောတယ်ဒါနာကထာတွေ သနာကထာတွေဆိုရင်လည်းဟောစရာတွေအများကြီးပါခုအများကြီးနဲ့သနာကထာတွေကဟောနေကြတာပါပဲနေရာကသနာကထာဟောတာများပါတယ်အတူတန်းဆိုရင်သနာကထာတွေဟောနေတယ်အခုတရားဓမ္မတွေအကုန်လုံးပြီးပြီးသားတွေပါပဲတခါဒါနဟောပြီးတော့ဒါနတဲ့သီလကပူကောင်းတယ်သူများချမ်းသာအောင်လို့ပေးနိုင်လူနိုင်လို့ရှိရင်ဖြင့်ကိုယ်ချင်းတရားလည်းပဲပြည့်စုံမှုရလိုတဲ့ဒါတော့ကိုယ်ချင်းတရားမရှိရင်သူများချမ်းသာအောင်လို့ပေးရသူရဆိုတာလည်းအဓိပ္ပာယ်သိမရောက်ဘူး သူများလူတယ်ပေးတယ်ကျွေးတယ်မွေးတယ်ဆိုသူများချမ်းသာအောင်လို့ပေးလူရတာကိုကိုကသူများအသက်ဒေသနေမယ်သူများဥစ္စာတွေခိုးနေမယ်ဆိုရင်ပဲဒါနအရေးပဲရှိတော့မလဲသူများချမ်းသာအောင်လုပ်တယ်ဆိုရင်နေရာမကျဘူးဒါပေမဲ့ချို့ချို့ပုဂ္ဂိုလ်တွေကတော့အဲဒီတော့မတရားသဖြင့်ပြည်စည်းရအောင်ရှားအဲပတ္တန်သခိုးရန်ခိုးပြီးရတာတွေကိုဒါနပြုဒီလိုအားလည်းရှိကြတယ် အဲဒါအမှန်စင်စစ်ကတော့ကုသိုလ်ကောင်းမှုဆိုတာပယ်လေးပါးကလွံ့မြောက်ပြီးတော့လူချမ်းသာနာချမ်းသာတွေရအောင်ပြုရသီလပြည့်စည်ပြီးတော့မှရလာတဲ့ဝိထုပစ္စည်းနဲ့ဒါနကုသိုလ်ပြုလို့ကောင်းကောင်းစားချမ်းသာတယ်ဆိုတာနည်းနည်းပါးပါးရှိမှာပေါ့ဝါသီလပြည့်စည်တာတွေကမကောင်းကျိုးတွေအများကြီးပေးသွားမှာပဲအဲမာနိပါဒပြုပြီးတော့သူများတဲ့သတ်ပြီးမှရလာတဲ့ပစ္စည်းနဲ့ ပေးလူလို့အကျိုးပေးတယ်ဆိုတာအကျိုးပေးတာလည်းရှိတာတော့တော့ရှိတာပေါ့ရှိပေမဲ့လို့သူများတဲ့တတ်လို့မမကောင်းကျိုးပေးမှတွေကအစာပေါ့ရာထောင်မကရှိပြီးတော့ကောင်းကျိုးပေးတာကတဘုံနှဘုံလောက်ရှိမှာပေါ့ဘယ်လောက်ရှိမလဲဟောမရှိဘူးအဲသူများဥစ္စာတွေခိုးယူမတရားသဖြင့်လိမ့်နေပြီးတော့ယူအနိုင်ထည့်ပြုပြီးတော့ယူယူပြီးတော့တရားဒါနပြုကြတယ်ဆိုရင် ဒါနာပေးလူတာကတော့ကုသိုလ်ကောင်းမှုတော့သူကအကျိုးတော့ပေးတော့များတော့ပေးပါတယ်ဒါပေမဲ့လို့ဟိုမတရားသဖြင့်လုပ်တဲ့အကုသိုလ်တွေကမကောင်းကျိုးတွေကရာထောင်သိန်းတော့မကအများကြီးကျိုးပေးမှာအဲကောင်းကျိုးတွေကဘယ်တော့မှဘယ်တော့မှများမှာမဟုတ်ဘူးဒါတော့ဒါနာပြုတဲ့ပုဂ္ဂိုလ်ဆိုတာကိုချင်းသီလလည်းပဲပြည့်စုံနေတယ်ကိုချင်းသီလလည်းကောင်းရမယ်သူတို့ဘာတွေအနောက်ချက်မဖြစ်ရဘူးသူတို့ကအနောက်ချက်ဖြစ်စေတဲ့မှုတွေအကုန်လုံးကျင်ရမယ် သူတော်ဘာတဲ့မတရားသူတော်ဘာဥစ္စာမခိုးရမကံမတရားမတရားသဖြင့်ကာမဂုဏ်တို့နဲ့မကျူးလွန်ရသူတော်ဘာကျုံးမဲ့ပြောလိမ့်ကြီးမပြောရအဲဒီရဲ့မတော့ရอืมိသုနာဝါစာဂုံးတိုက်တဲ့စကားမပြောရတယ်ရည်ကြီးတဲ့ဂုံးတိုက်တဲ့စကားများဂုံးတိုက်တဲ့ဆိုတာလူတူတယောက်အပြစ်ကိုတူတယောက်ထံသွားပြောရင်များတော့ရင်ဂုံးတိုက်တာဖြစ်တယ်အဲ့ဒါတတိပြုယောဂီတွေများဒါရည်ကြီးတာပေါ့ယောဂီတွေများမဟုတ် အဲဒီလိုစကားမပြောမိအောင်ရေးကြည့်တယ်ယောဂီချင်းချင်းရဲ့အပြည့်ပဲဖြစ်ဖြစ်ဆရာသမားတွေအပြည့်ပဲဖြစ်ဖြစ်အဲဒါတွေတဝူးတယောက်ဟာဟုတ်ဟုတ်မဟုတ်ပေါ့လေဒီနေရာတနေရာတော့မပြောရဘူးအရေးကြီးမှမပြောမဖြစ်မှအရေးကြီးလို့ရှိရင်တော့ပြောရပါလေဒါအကျိုးလိုပြီးတော့ပြောရတယ်အကျိုးမဲ့ဖြစ်အောင်လုပ်ရတာအကျိုးမဲ့ဖြစ်အောင်ပြောရင်ဒါပိသုနာဝါစာဂုံးတိုက်တာဖြစ်တယ် ကျိုးလိုလာပြီးတော့ကျိုးရှိစေလို့ကောင်းအောင်လို့အဲမမမီရအောင်မချွေရအောင်ဒီလိုရွေးချင်တဲ့ပြောရင်တော့ဒါကတော့ဂုံတိုက်တာမခေါ်ပါဘူးသူအကုသိုလ်မဖြစ်ပါဘူးအဲတော့အရေးကြီးတဲ့ကလည်းမကြွတော့စားရပြုနာဝါစာပြုဒဝါစာတွေဉာဏ်ထဏပြောတာတွေဉာဏ်နာမခံတာတွေပြောမပြောပါဘူးအဲဒီတော့သီလပြည့်စုံရမယ်တဲ့သီလကလည်းပဲသီလရဏမှုပြန်ကြိုင်းသွားတယ်အဲသီလများ ဝေဆုံးပဲသီလအနနဲ့တူတယ်အနမရှိသီလရိဥသောစင်္ဇာနဲ့တူတာစင်္ဇာဝိရမရှိသီလနဂါရီပဲလို့လူလိန်ထားတာသီလပြည့်နေတဲ့ပုဂ္ဂိုလ်မှာဆိုရင်မကောင်းကျိုးတွေပြေးလိမ့်မယ်နောက်တော့ဘဝတွေမကောင်းသောအနအနေနဲ့နာပြီးဒုက္ခရောက်လိမ့်မယ်အဲသီလပြည့်စုံနေတဲ့ပုဂ္ဂိုလ် သီလရှိတဲ့ပုဂ္ဂိုလ်ရဲ့ဂုဏ်သတင်းတွေဆိုတာအချင်းချင်းပြောပြီးတော့မှုချိုင်းနေပါလေ။နောက်ဘဝတွေကြလို့ရှိရင်လည်းကောင်းမြတ်တဲ့ဘဝတွေရောက်ပြီးတော့မှုချိုင်းနေတဲ့အကျိုးတွေရသီလရဲ့နာမှုပြန့်ချိုင်းတော့သီလဆင်တိုင်းရှူတိုင်းလှပါတဲ့။အဲခေါ်စားတွေဆင်စားတွေထဲမှာလည်းပဲသီလဆင်စားအကောင်းဆုံးတဲ့သီလနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ယခုလည်းပဲညာရှိသူတော်ကောင်းတွေအများကြီး စာပါတင့်နေနေတာပဲနောက်နောက်တော့ဘဝတွေမှာတရားပြုနေတဲ့ပုဂ္ဂိုလ်တွေလှကြတာပဲသူပြစ်ပြီးတော့နားပြစ်ပြီးတော့ဆမ်းသာကြတယ်ဆိုတာတွေကအဲဒီလာတိဟုသောအစဉ်သာကြောင့်တဲ့သီလဆင်တိုင်းကျူတိုင်းလှပါတယ်ဒီကမကဝုထုတွေမှာပါတယ်ဒုဇာဆိုတဲ့မကရဲ့အဲဇနီးအကြီးဆုံးကသူကစောစောကကုသိုလ်ကောင်းမှုမလုပ်လို့ နေတဲ့ခါကာလကြည့်ရင်မကြမ်းနဲ့ကသူတရားဟောတော့၅ပါးသီလဆောင်လျှောက်မကြခင်လားနေပြီးတော့သွားရနေပြီးတော့နောက်လူဖြစ်သူပြစ်တော့လည်းအဲဒီမှာလည်းသူ၅ပါးသီလဆောင်လျှောက်ပြီးတော့အဲဒီကနေပြီးပြီးသွားတော့အတူရာအတူရာမင်းကြီးရဲ့နာမင်းကြီးရဲ့သမီးကြီးတဲလှဆိုတာကိုဆိုတာနဘောကနေပြီးတရားတွေဆောင်လျှောက်သိလာတယ်သူတို့တွေအားလုံးကနေပြီးတော့အလိုရှိကြအဲဒီမှာ ခင်မွန်ရွေးပွဲလုပ်တဲ့ခါကလာတရားမင်းကလည်းသွားပြီးတော့ယူပြီးတော့ရှင်းရလဲပါရမီပြုပါရမီကုသိုလ်ရည်စက်ကရှိတော့သူ့ပဲသဘောကျတော့ပန်းကုန်းဆိုလို့အဲ့ဒီမှာတရားမင်းနဲ့တရားမင်းထံကိုရောက်ပြီးတော့သွားရတယ်ဟဲ့လားသီလသီလကြောင့်လှောက်သီလဆင်တိုင်းယူတိုင်းလှပါသီလဆောင်냐မလားပဲအရေးကြီးတာကသီလအရေးကြီးတယ်ဘယ်လေးပါးကြတယ်သီလကြောင့်ကြဒါနမရှိုံနဲ့ဘယ်လေးပါးကကြောက်ရအကြောင်းမရှိဘူး ဒါနာမရှိလို့ရှင်ကောင်းကျိုးအပေးပြုလဲယုံရှိမှာပဲအပယ်လေးပါးကြတယ်ဆိုတာသီလချွင်းရင်လို့တဲ့ကာယကံဝစီကံနဲ့ချွင်းရင်တဲ့အတွက်ပယ်လေးပါးကြတယ်ကာယကံဝစီကံနဲ့မချွင်းရင်ပယ်လေးပါးမကြနိုင်ဘူးသီလဆောင်ညာမလားပယ်ရောမြတ်သီလစိတ်ချကိုယ်ဝေရာသီလဆိုတာအရေးကြီးတယ်သီလသာပြည့်စုံနေရင်ပယ်လေးပါးမဟာမကြောင်းရစရာမလိုစိတ်ချရတယ်ခိုင်လာလေးတဲ့တစ်ခေါက်တစ်ခေါက်လို့ဆိုကြပါဦးမယ်သီလသီလသီလကံကလေး သီလယနာမွေပြန်ကြိုင်စွာသီလစင်တိုင်းရှူတိုင်းလှပါသီလဆောင်ညမလားပေရွာမြတ်သီလစိတ်ချကိုယ်ွယ်ရာမြတ်သီလစိတ်ချကိုယ်ွယ်ရာ သီလယနာမွေပြန်ကျိုင်းစွာသီလစင်တိုင်းရှူတိုင်းလှပါသီလဆောင်ညမလားပဲရွာညသီလစိတ်ချကိုဝေရာအဲဒါအချင်းချုပ်လေးဟိုမှာသက္ကရာကြထားတယ်အများကြီးပါပဲ အဲဒီတော့သီလဟာလည်းအမှန်အရေးကြီးတယ်လူမှလူသီလဟုတ်တယ်ဆို၅ပါးသီလပါရှင်မှလည်းရှင်သီလယဟန်မှလည်းယဟန်သီလသီလပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာကိုယ်သီလအာရုံပြုပြီးဝန်တာရတယ်ဘာသိချင်းကုသိုလ်တွေဘာမှမရှိရှိသီလစင်ကြယ်နေလို့ရှိရင်နောက်နောက်သောဘဝတွေမကောင်းစားချမ်းသာဖို့အသိချရတာပဲအဲငင်ရစပြီးတော့ဘယ်ရရစပြီးငါမှဒီသီလတွေဒီလိုတွေစောင့်ကြောက်လာတယ်ဆိုတော့အာရုံပြုလိုက်ရင်ဝမ်းမြောက်ဝမ်းသာဖြစ်ရတယ် အဲဒီလည်းပိဋိပတ်ဝန်းစားတွေဖြစ်အဲဒီပိဋိပတ်ဝန်းစားတွေရှိရတဲ့ချင်းဝိပဿနာညာဆင်နိုင်တဲ့ပြီးတော့အရိယာမေဖို့ညာတွေတခဏချင်းတော့ရောက်နိုင်တယ်ဒီကဒီလိုရောက်ပြီးတော့ညာလာတယ်ညာတော်တွေဒီလိုပဲဥပိလာဆင်ញင်ပြီးတော့ပိဋိပတ်ဝန်းစားဖြစ်ပြီးဝိပဿနာကျူတခဏချင်းညာနာဖြစ်သွားတယ်ဒီရဲ့ဒီကမထေရကြီးတွေက မဟာဒီဝမထေရကြီးဆိုတာပါဠိထေရဒီကားတွေစာရဆရာတော်ကြီးမထေရကြီးဘုခေတ္တမအမှန်တော့ထထမ်းကြတယ်မထေရကြီးပါပဲအဲဒါနောက်သူတရားအထုတ်နေ့သုံးရက်လောက်အထုတ်ရင်သူတို့ပုဂ္ဂိုလ်ညာနာပြုပွဲမကဘူးအောင်မိတာသူတို့ကြီးတွေလည်းပဲညာနာဖြစ်တာတွေကိုတောင်းနဲ့ချီပြီးတော့ရှိနေအများကြီးပါပဲ။ အဲတော့သူအားထုတ်လိုက်ရင်ဒီအသုံးရဆိုရဟန္တာဖြစ်မှာပဲဆိုပြီးတော့လိုအောင်မိထားဒီအသုံးရနဲ့ရဟန္တာမဖြစ်သူအားလုံးအားထုတ်လို့လည်းမရှိနောက်တစ်နေ့ဆက်အားထုတ်လို့လည်းမရှိအနှစ်ပေါင်း29နှစ်29ရာတိုင်းရဟန္တာမဖြစ်ဘူးဇက်တဲ့အားထုတ်ကဟိုဒီနေ့တနိုင်တနိုင်လောက်အားထုတ်တာမဟုတ်ဇက်တဲ့အားထုတ်နေအဲနေ့30မြောက်ဝါ30မြောက်နှစ်ကြရတယ်တရင်ကျုပ်ခါနေ ဝါဒနာပြုဝဲရက်ကနီးနေပြီနီးနေတော့စဉ်းစားလိုက်တော့သူများတွေတော့ဖြစ်ရင်တဲ့ဉာဏ်သာဖြစ်ပြီးတော့စဉ်းစဉ်ကြဲကြဲနဲ့ဝိသုဒ္ဓိဝါဒနာပြုကြမှာပဲငါတော့ခုဘာမှမဖြစ်သေးဘူးမဲ့ဘုံနိဗ္ဗာန်များမရလိုက်ဘူးလေလားလို့သူစိတ်ကအားငယ်ပြီးတော့မျက်ရည်တွေနဲ့ကြသလားဟိုအဲမျက်ရည်ကြတယ်ဒီမှာနတ်သမီးရောက်လာပြီးတော့တတိပေး သတိမီတယောက်ကလာပြီးတော့ငိုးရဲငိုးရန်ကြတော့သူကမေ့ဟဲ့ဘယ်လိုငိုးလားတတိတော်မှနာသမီးပါပဲဗျာဘာလို့ငိုရလဲအရှင်ဘုရားကြီးသာရပေရကျမ်းဂန္ဓာပုဂ္ဂိုလ်ကြီးငိုးတာမြင်တော့ပါဗျာငိုလိုက်ရင်လည်းမကုနေပါရလိမ့်မယ်လို့တတိတော်ကယုံကြည်တော့ငိုကြည့်ပါတယ်ပြောတာဒီမှာသူကတတိယကြီးငါဥစ္စာမှားတာလေနတ်တရားတော့နတ်တရားတော့ငါကြောက်ကုန်ညာနေရာမကြဘူးဆိုပြီးတော့ ပြန်ပြီးစဉ်းစားခြင်းကသီလများမစင်ကြယ်ဘူးလားစဉ်းစားလိုက်တော့ဆက်တယ်။ရဟန်းပြည်ကနေပြီးလျှောက်စဉ်းစားလိုက်တာသီလချွေးတာမပါဘူးတဲ့သူက။ဒါတော့တရားထုတ်တာတွေနှစ်30ဆိုတရားမထုတ်တာလည်းဖြစ်တယ်ဘယ်လောက်ဒီမှမနေဘူး။အဲဒီတော့မှသီလတွေစင်ကြယ်နေတာသူစိတ်ထဲမှာမနာအားရဒါပြင်ကျဲနေတာဒီကမနာအားရဒါပြင်ကျဲတာပဲ နာသီလတော့သိပြည့်စုံနေတာပဲသင်ကျဲနေတာပဲဆိုအာယံအာယံပြုလိုက်တော့ဝမ်းမြေဝမ်းသာတွေပြရတယ်ဝမ်းမြေဝမ်းသာတွေပြတော့ဒီလိုဝမ်းသာနေုံနဲ့ဆိုရင်လည်းပြီးတော့မှာပဲအဲဒီကတော့တရားလည်းအထုတ်နေတာဆိုတော့ဘုသူကလည်းရှိတဲ့ပုဂ္ဂိုလ်ဆိုတော့အဲဒီဝမ်းသာတာတွေကိုရှုတာကိုဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာလိုက်ကြောက်လိုက်ဝမ်းသာလိုက်ကြောက်လိုက်ဝမ်းသာလိုက်ကြောက်လိုက်အစဉ်သိဉ္ဇဉ်တရားဆိုတော့သူကအပြည့်ပြည့် သက္ကနာလေးပြုနေကြောက်ရှင်သွားတာပဲတော့ကြောက်ကောင်းသွားတာတကားလည်းအစဉ်တိုင်းဥပဒနာဉာဏ်နေတဲ့ဉာဏ်နာသက္ကနာလေးဖြစ်သွားတယ်ဖြစ်နိုင်တယ်သူကအဲကြောင့်သီလဟာမေဖို့နိဗ္ဗာန်ရာကြီးကြောင့်အနိကဆုံးပါပဲအနာရေးကြီးတာပဲသီလမစင်ကြရင်တော့တရားထုလို့မကုမရနိုင်ဘူးသီလစင်ကြမှာအဲသီလစင်ကြနေအဲဒီသီလအာရုံပြုပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ဥပဒနာရှုလိုက်ရင်အရိယာမေဖို့ကိုရနိုင်တယ် သီလယေနဘုရားဆိုင်စွာသီလဆင်တိုင်းစုတိုင်းလှပါသီလဆောင်ရမလားပဲရမြတ်သီလသိချကိုယ်ဝေရသာတော့လောက်ကြည့်ကြလောက်ပဲပါတယ်လောကုတ္တရာကျိုးမပေါအောင်လောကုတ္တရာကျိုးထက်မရှိနိုင်ဘူးလေးပိုက်ဆိုတော့တော့ပါကလေးတွေပါနည်းနည်းပုဂ္ဂိုလ်တွေအတွက်စီတာအဲဒီလအကျိုးတွေပြဒါနသီလကုသိုလ်ကောင်းမှုနဲ့ပြုတဲ့ကုသိုလ်ကောင်းမှုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာ သေဒီချမ်းမြမှာမိမိတို့ရှိရဘဝဖြစ်နိုင်တယ်။နတ်ပြည်လောကဖြစ်မယ်ဆိုဖြစ်နိုင်တယ်။နတ်ပြည်လောကဆိုတာအမှန်ချမ်းသာတယ်လူပြည်လောကတော့လေယာစိုက်ကြည့်ရခြင်းတို့ဆက်မှုလည်းမှုအလုပ်တွေလုပ်ရခြင်းတို့လာလာသာအလုပ်တွေလုပ်ရခြင်းအဲဒီတော့အရင်မရှိဘူးဇီဝရေးတွေဘာမှလုပ်ရတာမဟုတ်ကုသိုလ်ကအကျိုးပေးအဲကုသိုလ်ကံကဖန်ဆင်းတော့ စီစဉ်နေဘုံမိမ့်မှန်နေရေကန်နေစသည်တွေအကုန်လုံးအစင်ရင်းသွားတယ်ဖြစ်အကုန်လုံးအစင်နေဖြစ်နန္ဒီရဆိုတဲ့ကျောင်းတကာဆရာလည်းတကနန္ဒီရဆိုတဲ့ကျောင်းတကာများအဲဒီမိဂရာကိုဗာရန်ဒီကလည်းမိဂရာမှာသူကျောင်းရှိတယ်သူကျောင်းသူကျောင်းနေရာဆိုရင်ဘုန်းကြီးတို့လည်းအာရုံပြုရအဲသူကျောင်းယူရဲချပြီးဆိုလိုက်တော့ ရှမ်းရေချာပြီးလိုက်ကြရတာအဲ့ဒီကလည်းဘုံမုံတော်ပေါ့နော်။နော်မသေးသေးဘူးအတတန်းကမကုန်သေးတော့မသေးသေးဘူး။ဟိုမှာဘုံမင်းမှာနေလို့ရဆင်းနေဟိုမှာပြင်းနေအဲ့ဒီဟိုမှာဘုံမင်းမှာနေပဲဟုတ်မလဲသူ့ချွေရနေရလဲသူလာတဲ့ခါကျရင်သူပြုစုကိုစောင့်ရှောက်ဖို့ချွေရနေတာသမီးတွေပါတွေကလည်းလည်းဆင်းနေပြင်းနေ။နာသမီးတွေကအဲဒီနာနီက ကျောင်းတော့သူတွေလာတဲ့အခါနာသားဖြစ်မှာသေချာနေမှာလားရောက်တော့အဲဒီကြတော့သူပြုစုလို့ရစောစောပြုစုမဲ့ပုဂ္ဂိုလ်ရဲ့အရင်ရောက်ဟုတ်လားဟွန်းအဲဒီတော့ပြုစုတော်မူကဖန်ဆင်းဖန်ဆင်းတည်တော်မူတော့ပြည်နတ်ပြည်လောကဆိုတော့ဘာမှအကြောင်းကြပြပါဆက်ရတာမဟုတ်ဘူးနေရာထိုင်နေရောအသုံးဆောင်ရောချွေရန်ရောစသဖြင့်အကုန်လုံးကုသိုလ်ကောင်းမှုရှိရှိသလောက်ပဲ။ ဒါပေမဲ့နာကျင်လောကရောက်ပြီးတော့ကုသိုလ်ကောင်းမှုနည်းတဲ့ပုဂ္ဂိုလ်တွေတော့လည်းအဲဒီလိုမပြည့်စုံတဲ့နေရာတွေလည်းရှိတော့ရှိပါသေးတယ်အခုကပြည့်စုံတာတွေကိုပြောနေရတယ်တကူရီနေရာတဲ့နတ်တွေတော့လည်းကြည်ရတာပဲအခုဆိုတော့ဒါကလည်းပြင်းကြသိကောင်းမှလည်းနတ်ကလည်းအဲကုသိုလ်ကောင်းမှုပြည့်စုံတဲ့ပုဂ္ဂိုလ်တွေကအဲဒီလိုနတ်တွေရောက်ပြီးဒီပွားချမ်းသာနေတယ်နာသိစိတ်တွေရတယ်လူပြည်လောကလို့ဆင်းရဲတာမဟုတ်ဘူးอืมနတ်ဆိုတော့လည်း လူကြီးလောကတော့ပင်ပန်းလို့အိတ်ရတယ်လည်းမရှိဘူးအိတ်တယ်လည်းမရှိဘူးနေရောညရောနေရညရလည်းမရှိပါဘူးအများတခြင်းဆိုတဲ့ဒီလိုက်ခုံလိုက်ကလိုက်အများအားပြောနေတာပါပဲဒီနေရာကပြောအားမြလို့ဟိုနေရာသွားရွှေ့လိုက်ဟိုဥယျာဉ်သွားပြီးတော့ကျော်ဝဲခံလိုက်ဒီဥယျာဉ်သွားကျော်ဝဲခံလိုက်ဒါတွေလုံးကြတာတော့ဒီဝါရီတို့ကလည်းရှိတာမဟုတ်လို့လည်းမရှိဘူးမှအဲလူဘဝကပြုခဲ့တဲ့ကုသိုလ်ကောင်းမှုအရှင်နဲ့ဟိုမှာအကျိုးပေးအဲဒါနာသိနေနဲ့ အမြဲတမ်းချမ်းသာခံစားနေရတယ်ဒါတွေဟောတော့ရတာတိတာလည်းသဘောကျမှာပေါ့လို့လားဒုတိယလောကမှာတော့ချမ်းသာအောင်ကပြုရတာရေးတာကိုအဲပြန်မနှွမ်းနေလာတော့ကိုအိပ်ရတာလည်းရှိတာကိုသာတော့ရရှာကိုစီစားတော့ဒီလိုအားလည်းရှိအိပ်ရတာတုံးတုံးပဲအိပ်နေတာလေသူမြင်လာတော့အသေးကောင်းနေလို့ထင်ရတာဒါကြရတဲ့ရေးတာကိုကိုယ်အောင်မနှက်ကြရသလို တုံးလုံးပဲလဲလဲပြီးအိမ်သားတွေမရှိဘူးဟိုမှာအကုန်လုံးချမ်းချမ်းသာသာနဲ့နာသီးစိမ်တွေခံစားပြီးနေရတာရှိအဲဒီတော့နာသီးစိမ်ချမ်းသာတွေဆိုတာအမှန်ကောင်းတယ်ဆိုပြီးနာသီးစိမ်ချမ်းသာတွေမြတ်စွာဘုရားအချီးကျူးနာသီးစိမ်ချမ်းသာတွေသဘောကျနာသီးရောက်ရှင်လာနာသီးစိမ်ချမ်းသာတွေပြောနာသီးစိမ်ချမ်းသာတွေကြားရင်ရောက်ရှင်တယ်မြတ်စွာဘုရားလက်ထက်ကဥပောဒထာဆိုတဲ့ မျိုးသမီးတယောက်ဗာဂေတာကညိုအခြေခံဘုသဒနာအခြေခံတရားထဲမှာထည့်တာမှားရသားရအောင်လို့သူကတော့သောတာပန်မှာပဲရှင်မမောဂလံသွားပြီးတော့မေးတော့ကျိုးကြောက်နေကြောက်ပြီးတော့နောက်ဆုံးသူကကြီးတယ်လေဆိုတတိတော့ဗျာတဲ့မြတ်စွာဘုရားသူမဩဝါဒကောင်းမနိုင်တာလေလို့အခုစိတ်နှလုံးပူပန်ရတယ်ဗျာတဲ့မြတ်စွာဘုရား သိလေတာသာသိမြင်အောင်အာထုတ်ဆင်းရဲတာသိမြင်အောင်အာထုတ်လို့ဟောနေတာတတိတော်ကအဲ့ဒီကြောင့်မလိုက်နိုင်ဘူးအဘိက္ခဏနာနာနာတုတ်တော်ဒါရင်နာနာပြနာနုဥယျာဉ်တွေများတဲပြောကြကောင်းတယ်ဆိုတာတွေခဏခဏကြားတယ်ဒီကဟောရတော့ဒီကဟောတော့ကြားဆိုတော့ကညဇောဇာကလည်းဟောနာပြရောက်သွားလာနေခြင်းဒီမောက္ကလာတို့ပုဂ္ဂိုလ်တွေကလည်းဟောအဲအိမ်ကြီးကြမ်းဖြစ်နေတာကိုဘုရားလာမှာ ကဘာပတ်ပြီးတော့သွားနေတဲ့ခကြီးတွေတွေတရားလည်းသွားဟိုကလည်းသွားဆိုတော့နောက်နိုင်ငံအကြောင်းတွေအပြင်နိုင်ငံအကြောင်းတွေဟိုခုနိုင်ငံအကြောင်းတွေနိုင်ငံအကြောင်းတွေအကုန်လုံးသိနေတာပဲဒီထဲမှာရေဒီယိုဆိုတဲ့အတန်လေးလာနေတချို့နေရာတွေဆိုတော့လည်းရုပ်မြင်သံကြားတွေနဲ့ဆိုတော့ဟိုကလွင့်နေတာနဲ့ရောက်နေရထိုင်ရင်းပဲမြင်နေနေတော့ဟိုနိုင်ငံတွေရဲ့ပါရဂုံတွေဒီတိုင်းကောင်းမှုတွေ အခုလူတွေသဘောကျမှာလို့သဘောကျနိုင်မယ်သဘောကျကြရှိရဲဆိုတာအဲအဲဒီဝိဘောဓရာဆိုတဲ့မျိုးသမီးရတဲ့ဒီနာနုံဥယျာဉ်အကြောင်းနဲ့နတ်ပြည်အကြောင်းနဲ့ကြားလို့နတ်ပြည်ဖြစ်နေတဲ့စိတ်တော့ဘယ်သူကရှိနေတာဆက်ပြီးတရားထုတ်ဖို့ရသူကမကြမ်းကြည့်ဘူးအဲဒီအာမထုတ်အာမထုတ်တော့အဲနတ်ပြည်တော့ရောက်တော့ရောက်သွားနတ်ပြည်ရောက်တော့လည်းသူချမ်းသာတော့ချမ်းသာမှာပါပဲဒါပေမဲ့လို့တရားနဲ့ရောက်သွားတော့ မကျေနပ်စရာတွေလည်းပြုံးမှာပေါ့လေနာပြည့်စုံလည်းပဲမပြည့်စုံတာတွေလည်းပြုံးမှာကိုလိုရှိတဲ့အတိုင်းအကုန်လုံးကတော့ဘယ်နေရာမှပြည့်စုံမှာမဟုတ်ဘူးတဏှာဆိုတဲ့ဥစ္စာဘယ်တော့မှအားရတယ်လို့မရှိဘူးတဲ့ကာမဂုဏ်အာယုန်တွေတာယာလိုက်စပြီးတော့နှိမ့်သက်နေတဲ့တဏှာကျွေးလို့အားမရနိုင်ဘူးသမင်းတို့ဘာတော့စားရင်သူ့အချိန်နဲ့သူဝသွားရတယ်သူကအဲဒီတဏှာကတော့အလိုကမပြီးဘူးတဲ့ အမြင်ကောင်းလေးတွေမြင်ပြီးမြင်ချင်းကြားကောင်းလေးတွေကြားပြီးကြားချင်းစသည်ဖြင့်အယုံကောင်းလေးတွေခံစားနေရတာတော်ပါပြီအလိုမရှိပါဘူးဆိုတဲ့အနေမရောက်ဘူးလိုရှိနေတာပဲကောင်းတယ်ကောင်းခြင်းများတယ်အများကြီးပြည့်စုံတယ်မြင်လက်ပြည့်စုံနေတာတွေရှိမှာပေါ့အဲဒါတွေလည်းသူတွေ့ရပါလိမ့်မယ်အဲဒါကြောင့်ရသော်ရသကနာမတောင်ပဲလို့သူ့မှာနောင်နာပူပန်ရတယ်ဟိုတုန်းကသာတရား ပြည့်စုံအောင်အားထုတ်လိုက်လို့ကိလေသာကင်းရင်သွားရင်အမှန်တရားချမ်းသာမှာပဲအခုတော့အလိုမပြည့်တာတွေကရှိတော့ဘူးဆင်းရဲတွေနဲ့တွေ့နေရတယ်ဆိုပြီးတော့သူကညင်းညူအဲလိုပဲပုဂ္ဂလာလည်းပဲဒီလိုဟိုနိုင်ငံဒီနိုင်ငံအကြောင်းတွေကြားဟိုနိုင်ငံဒီနိုင်ငံရောက်ရှိတဲ့ပုဂ္ဂိုလ်တွေလည်းရှိနေဆိုတော့ဘုန်းကြီးအရင်တရားတဲ့အထက်ကဒါတွေလည်းအယုံမပြည့်ရနဲ့အရေးကြီးတာဆင်းရဲတာတင်ကြီးနဲ့နေပါရောက်ဖို့အရေးကြီးတယ်ဆိုတော့ကြောင်းပြအောင်လို့ထဲတာအဲနတ်ပြည် ချမ်းသာကုန်တွေကြားရတော့သာသတိသာလည်းသဘောကျမှာပေါ့အနာကြီးရောင်းနေသဘောကျအဲဒီသဘောကျလို့ရှိရင်မြတ်စွာဘုရားဘာဟောလို့ကာမနာအာရိနဝံဩကာရံတန်တိလေတံကာမနာကာမဂုဏ်တို့၏အာရိနဝံပြုကို၎င်းဩကာရံယုံညာခြင်းကို၎င်းတန်တိလေတံဉာဏ်ဝန်းခြင်းကို၎င်းတစ်သေးပြီးဟောတော်မူလေသည်ကာမဂုဏ်တွေဆိုတာပြည့်စုံတာပဲကာမဂုဏ်တွေဆိုတာ သုပိနကုကာမသမာကာမကာမကာမဘုံတို့လည်းသုပိနကုကာမအိမ်မဲနဲ့အလားတူကြကုန်၏ကာမဂုဏ်တွေဘယ်လောက်ကောင်းတယ်ဆိုရင်လည်းအမြဲတမ်းကောင်းတာမဟုတ်ဘူးအိမ်မဲလိုပဲအိမ်မဲများအိမ်မဲတဲ့တော့ကောင်းတာအိယာနိုးလာမရှိဘူးဘာမှလည်းမဟုတ်ဘူးတကားကအဲ့ဒါလိုပဲကာမဝါယတွေပြည့်စုံခံစားရတယ်ပြည့်စုံခံစားနေတော့ကောင်းတယ်လို့ထင်ရတာပြီးရင်မရှိဘူးပွဲသားကြည့်တဲ့ပုဂ္ဂိုလ်က ဘွယ်ကြီးနေတော့ကောင်းတာပေါ့အဲဒီအတန်းဒီပါလေးနားထောင်နေကြားနေတော့ကောင်းတာပေါ့ပြီးတော့ကောင်းတာမရှိပါရှိတာမဟုတ်စားတော့ရတဲ့ရတာတွေလည်းကောင်းတာပါပဲဆိုလည်းကြားပေါ်မှာအဲဒီရတာတွေပေါ်တော့တာကောင်းတာပြီးကောင်းတာမဟုတ်ဘူးမတည့်တဲ့စားစားမိလို့ရှိရင်ယောဂဝေဒနာတော့ဖြစ်သေးတော့နေရာမကြဘူးသူအဲဒီတော့ ကာမဂုဏ်တွေဘယ်လိုကောင်းတယ်ဆုံးမလဲအိမ်မက်လိုပါပဲတဲ့ဒါကြောင့်အခုလူတွေအသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်တွေငယ်ကနေပြီးတော့သုံးဆောင်ခံစားလာတဲ့ကာမဂုဏ်တွေအကြောင်းနဲ့စပြီးစဉ်းစားလိုက်ရင်မာမရှိဘူးအိမ်မက်လိုပဲကြောက်ဘူးဘာမှမရှိတော့ဘူးဒီကြီးကအမှန်ကြီးပွားချမ်းသာတဲ့ပုဂ္ဂိုလ်တွေအခုအစဉ်မသိလို့အဲ့ဒါတွေအကုန်လုံးသုံးရှုံပြီးတော့သွားတော့ဘာမှမရှိတော့ဘူးဆိုတယ်ဒီလိုဟာတွေလည်းရှိတယ် အဲဒိညာထားပါအောင်တော့အပြင်ဘက်ကအယုံထားပါအောင်တော့ကိုယ်ကိုယ်တည်းကကိုငငယ်ရွယ်နေပြီးလှလှပပတင်းတင်းတယ်တယ်နဲ့သွားလိုက်လာလိုက်စားလိုက်တောက်လိုက်အဲဒီလိုဆိုတော့ပြစ်ပြီးတော့ငငယ်တော့ကိုယ်ရွယ်ကြီးလာတော့ရုပ်ရည်တွေကဟာမကြအောင်ကိုယ်ရုပ်တွေပေါ့ဉာဏ်အားတွေမကြည့်ဒီကလိုပြောပါပါမနေနိုင်သွားခြင်းနိုင်မသွားနိုင်စားခြင်းနိုင်မစားနိုင်ကိုယ်နေခြင်းနိုင်မနေနိုင်ကြိုခြင်းနိုင်မပြောနိုင် ကိုယ်ကိုယ်ကိုယ်နေရာမကြောက်အဲဒီလိုပဲတဲ့ကာမဂုဏ်တွေကအိမ်မက်လိုပဲခြေယုံလေးခဏပဲမကြဘူးတဲ့နောက်တစ်ခုကမန္တပေတုပမာကာမကာမကာမဂုဏ်တို့ဒီမန္တပေတုပမာပါးရည်နဲ့လာတူကောင်းဤအဲ့ဒါတွေကလည်းမြတ်စွာဘုရားဟောထားတာလေခဏခဏဟောရတာလား သားတွေနဲ့လာတူတယ်သားတွေတစ်ခုကိုစုံတစ်ကောင်ကကြီးအဲဒီရင်စုံတွေကလည်းစားကျင်တာကိုအဲဒီစုံကိုလိုက်ပြီးတော့ထိုးကြဆိတ်ကြထိုးကြဆိတ်ကြတော့ဟိုစုံကမခံနိုင်ဘူးမခံနိုင်တော့အဲသူ့ပါးစပ်ကခီးရတဲ့ဥစ္စာဟုတ်လားခြေတော့ကပြင်တယ်ခြေတော့ကခီးရတဲ့ဥစ္စာကိုလွတ်ချလိုက်တယ်လွတ်ချလိုက်တော့သူ့စီမှာစားပြာစားရမရှိတော့ဟိုစုံတွေကသူ့နောက်မလိုက်ဘူး အဲဆိုနှကောင်ကအရတော်ပြီဆိုပြီးတော့သူကကောက်ပြီးတော့သုံးသွားတယ်အဲဒီသုံးသွားတဲ့ဆိုနောက်လိုက်ပြီးသေးသေးဆိုနေရာလိုက်ပြီးတော့ထိုးထိုက်ကြအဲဒီဆိုလည်းမခံနိုင်တော့ဆွဲကြလို့ရှိရင်သေးသေးဆိုနှကောင်ကကောက်ယူသွားအရတော်ရဆိုပြီးယူသွားအဲဒီဆိုလိုက်ထိုးအဲဒီလိုဖြစ်နေလားတဲ့ကာမဂုဏ်တွေကကာမဂုဏ်ရှိတဲ့ပုဂ္ဂိုလ်တွေဘေးကပုဂ္ဂိုလ်တွေကချောင်းအလစ်သုံးမလို့နှာယူမလို့နှိမ့်ဆက်မလို့ချောင်း ထက်တန်းကြကြပုဂ္ဂိုလ်တွေပို့ပြီးတော့ထင်ရှားတာပေါ့လေမြေတော်ပါတယ်ဘယ်ကနေပြီးတော့အလစ်ကိုဝင်ပြီးတော့လူယူကိုရတတ်နိုင်လို့ရှိရင်ဒီလိုကြားနေတာတွေကြီးနေတာပဲဒီဥစ္စာတွေဆိုရင်လည်းခိုးမလူတွေတိုင်းမလူတွေလူမလူတွေဒါတွေကြီးနေတာပဲကြောက်ကြရတွေပဲသူကအဲဒါကြောင့်ဘာတွေနဲ့တူတယ်တဲ့ကာမဂုဏ်ထိမ့်သိမ်းထားတဲ့ဥစ္စာဘာတွေနဲ့တူလဲကာမဂုဏ်မရှိတဲ့ ခုနကဘာရဲမရှိတဲ့ဆုံးအထုံးမခံအထိုးစိတ်မခံတယ်လို့ကာမဂုဏ်မရှိတဲ့ပုဂ္ဂိုလ်တွေဘယ်သူမှလာပြီးမနှောင့်ယှက်ဘူးပစ္စည်းကြီးတဲ့ပုဂ္ဂိုလ်တွေပစ္စည်းအကြောင်းပြုပြီးတော့နှိမ့်ဆက်ခံရတတ်တယ်အဲလူတိုင်းတော့မဟုတ်ပါဘူးခံရတာကပြောပစ္စည်းမရှိတဲ့ပုဂ္ဂိုလ်ပစ္စည်းအကြောင်းပြုပြီးတော့နှိမ့်ဆက်တော့မခံရဘူးရှိမှမရှိရဘူးသူကအဲဒါကြောင့်ကာမဂုဏ်ကဘာရဲနဲ့လည်းတူတယ်လို့စသည်ဖြင့်ပေါ်တဲ့အားလုံး ပြည့်တည်ကြတာ10လောက်ရှိပါတယ်မြတ်စွာဘုရားဟောတာအဲကာမဂုဏ်တွေအပြည့်တွေဟောတယ်အဲဒီကာမဂုဏ်တွေအကြောင်းပြုပြီးတော့လောဘဒေါသအလိုလိုက်ပြီးတော့မကောင်းမှုအကုသိုလ်တွေပြီးရင်ပယ်လေးပါတယ်ကြပယ်လေးပါကြတယ်ဆိုတော့များသောရင်အဲဒီကာမဂုဏ်တွေကြောင့်ကြတာကိုယ်လိုပြတဲ့အာယုန်တွေပြည့်စုံအောင်လို့သူတော်ဘာတတ်တန်ရင်လည်းတတ်ရှင်းသေးတယ်ရှင်းသေးသူတော်ဘာဥစ္စာခိုးရရင်ခိုးလူရရင်လူဒီလိုဟာတွေပြုကြတာအခုလောလောဆယ်မှာလည်း အများကြီးပဲမျက်မှောက်တင်ဒီတော်တွေအများကြီးသာမန်အကြောင်းပြုပြီးတော့အကုသိုလ်တွေပွားကြတယ်အများကြီးပါပဲအဲ့ဒါတွေအလကားမဟုတ်ဘူးဒါတွေအပေလေးပါးချမ်းသာဥစ္စာတွေငရေတို့တိဋ္ဌာန်တို့သိတာတို့ကောင်းတဲ့ဥစ္စာတွေအခုတဘောကခဏလေးကောင်းစားဖို့သုံးဆောင်ဖို့ရလေးအတွက်နဲ့မကောင်းမှုတွေပြုပြီးပယ်လေးပါးကျတဲ့ဥစ္စာတွေနှကြောက်ကြကောင်းတာတွေဒါပဲမလို့အရတော်တယ်ဆိုပြီးတော့လူတွေကဒီဥစ္စာသွားနေနေကြတော့ရအောင်သူမတော်တာတွေလုပ်နေကြတာပဲခုနက ဆွန်ကောင်ကလွတ်ချလိုက်တယ်ဆွန်ကောင်ကရတော်ပြီသူကောက်ယူသွားတာတော့အဲဒီလိုလုံနေတယ်အဲဒါကြောင့်ကာမဂုဏ်နဲ့စစဘဟုပါယတာများသောပင်မခြင်းရှိတယ်အပတ္တာရာပါယဝဲကနည်းတယ်သူ့ကြောင့်ပြုပြီးตายရတာနည်းနည်းပဲရှိတယ်သူ့ကြောင့်ပြုပြီးဒုက္ခရောက်တာတွေပင်မရတာတွေများတယ်အဲဒါမြတ်စွာဘုရားဟောတော့မနာကာမဂုဏ်နဲ့အဖြစ်တွေမြင်မှာပေါ့ အခုလောက်ဆိုရင်ကိုတော်တော်မြင်တာမုံနေပြည့်တယ်ရှိရတယ်ပြည့်ပြည့်တယ်အာရိနဝပြေကို၎င်းဩကာရံယုံညာခြင်းကို၎င်းတာမုံနေဆိုယုံညာတယ်မစင်ကြဘူးတန်ကြီးလေးတန်ကြီးနွမ်းခြင်းကို၎င်းဘာငုံနေအကြောင်းပြုပြီးလောဘတွေဖြစ်ရဒေါသတွေဖြစ်ရမောဟဖြစ်ရမာနဖြစ်ရအဲဣဒ္ဓတဲ့သူတို့ကမနာလိုရတာတွေမေဇိယဟွန်တူရတာတွေနန္ဒရတာတွေ ဟိုလူနဲ့ဒီလူနဲ့မတည့်ရတာတွေစသည်ဖြင့်ဒီကံကုန်ကြောင်းပြူဖြစ်ရတာတွေပဲတလောကလုံးစူးစူးဖြစ်နေတာတွေကဒီကံကုန်ကြောင်းပြူပြီးဖြစ်နေတာတွေအစင်မပြေဖြစ်တာကုသနဲ့ဒီကံကုန်ပြီးပြီးတော့ဖြစ်နေတာမြင်နွမ်းတယ်စိတ်ဓာတ်တဏ္ဍာနဲ့မြင်နွမ်းသိမြင်နွမ်းမှာတော့အဲမြင်နွမ်းတဲ့စိတ်တွေကဘယ်လေးပါးသွားဝေရတယ်ဒီဒီချမ်းမဲ့ပဲပို့ကုန်လို့သူကဘာကြီးလေးတန်းမြင်နွမ်းခြင်းကို၎င်းအထေသည်ဟောကြားတော်မူလေသည်အဲဒီတော့ဟောတော့ ရပါသတိသားလည်းစဉ်းစားနေလူလောကကာမဂုဏ်တွေလည်းဒီလိုကြည့်ရှိတာနတ်လောကကာမဂုဏ်တွေလည်းကြည့်ရှိတာပဲမြင်ကြဘူးအပြည့်တွေမြင်လာတဲ့အခါနိခမေအာနိသတံပကသေးတိနိခမေကာမဂုဏ်ကိုဆွန့်လို့ရထွက်မြောက်ခြင်း၌အာနိသမံယုတ်ကိုပကသေးတိကြတော်မူလေ၏အဲကာမဂုဏ်တွေဆွန့်လို့ပြီးတော့ကာမဂုဏ်မရှိဘဲနဲ့ နိခမဆိုတဲ့တရားကျင့်တာကောင်းတယ်ပပိဇာရှင်ရပြုတာကောင်းတယ်ရှင်ရပြုလို့ရှိရင်တော့ကောင်းမှုကာမဂုဏ်နဲ့အနှောင်ဖွဲ့တွေပါမရှိဘူးတက်တာလေอืมကောင်းတော့ကောင်းတဲ့ဥစ္စာပဲနေနိုင်မှလည်းကောင်းတယ်လားမနေနေနိုင်ကောင်းမကျင့်နိုင်လည်းပဲနေရမကြဘူးလို့လားရှင်ဟာလုံနေပြီရှင်ဟာကျင့်ကောင်းမကျင့်ရင်လည်းဒါလည်းနေရမကြဘူးအဲပေါ်စီတို့တို့ဆေးထိုးတာဆေးဆိုလေးဆိုတော့လည်းမကောင်းဘူးလို့ကလည်း ပါပိစ္ဆာပထမဇာနာနဲ့ပါပိစ္ဆာကျင်ရပြုရင် ကောင်းတယ်တရားထုတ်ရင် ကောင်းတယ်တရားနာရင်ကောင်းတယ်မာကာမဂုဏ်တွေဆွန့်လွတ်တဲ့အလုပ်တွေပဲအခုတရားနာကြပါပိစ္ဆာလုပ်ပဲနိခမအာကာမဂုဏ်တွေကနေထွံ့မြောက်နေတဲ့လို့ ကာမဂုဏ်တွေမထွတ်မြောက်တဲ့ပုဂ္ဂိုလ်တွေကတရားနာပေမဲ့လို့မလာနိုင်ဘူးကိစ္စတွေများတယ်မအားဘူးဆိုပြီးတော့မလာနိုင်ဘူးမလာနိုင်ဘူးလို့ဆိုတာလာမယ်ဆိုတာလည်းဖြစ်တော့တဲ့ပုဂ္ဂိုလ်တွေမဲ့လို့ကာမဂုဏ်အာရုံနဲ့ပြောနေလာဖို့ရတော့စိတ်မကူးနိုင်ဘူးဒီပုဂ္ဂိုလ်တွေကနေရောညရောမအားဘူးဟိုတောင်ဝတရားကြီးတော့အစိုးရလာကစားတော့ဘာလို့မှမတော်မဖြစ်လို့ဆိုတော့ထားပါတော့အဲဒီလိုဖုတ်သေးပဲနဲ့လာနိုင်ရင်သားနဲ့ပဲသူကမလာနိုင်ဘူးအဲတင်းငနေနေကြနေတော့ ုံပိတဲ့ကြကြလို့ဒီနေ့ဒီရက်တော့တရားနာနိုင်တယ်ဆိုပေမဲ့လို့အဲ့ဒီနေ့တရားနာမသွားနိုင်ဘူးသူမှာဗာပိဿညာပိဿတွေရှိနေအဲ့ဒါကကာမဂုဏ်အာယုန်နဲ့သူပြောမွေ့မထွက်နိုင်ဘူးအဲထွက်နိုင်တဲ့ပုဂ္ဂိုလ်တွေကအခုလိုတရားနာကြနိခမေအကျိုးရှိတာပဲတဲ့အခုလိုတရားနာနေတော့ဘုရားလည်းအာယုန်ပြုပြီးကြီးညိုရဘုရားလည်းအာယုန်ပြုကြီးညိုရအဲမကြဘူးဆိုတာတွေကြားရမှတ်ရသားရ တရားနှလုံးသွင်းရကုသိုလ်တွေပွားပြီးစိတ်ကောင်းလာတာတရားနာနေတဲ့အတွင်းမှာတရားကလည်းအခုလိုလေးလေးနည်းနည်းတရားဟောမှဒါပဲလို့တရားကလည်းပြောစရာတရားတွေဟောရင်လည်းတရားတော့မကြောက်ဘူးဒါပေမဲ့သူများပြောစရာတရားသိတယ်ဒါကြောင့်ဓမ္မရဟိကတွေကလည်းတရားနာတဲ့ပုဂ္ဂိုလ်တွေပျော်ပြီးကြမ်းကြံပြီးဟောကြတယ်သူကသခင်တော်ဆိုပြရင်အောင်မယ်သခင်ဆိုတဲ့ကိုယ်တော်တွေအခုသိဆုံးတယ်လို့သာတရားဝဲတွေမှာသူတို့ပဲတရားဝဲတွေမှာသူသိပြီလားလို့သာအဲ့ဒါတွေ ပြီးတော့အဲ့ဒီကိုယ်တော်တရားဘာလို့တော့လဲတရားဝဲချင်းဆိုပြပြပြီးတော့ဒုက္ခလိုက်တာပဲနေရာကျသူစီဝါရတော်တော်ဆောက်လာတရားတော်ဝဲဆိုတော်တော်ရလောကလူတွေအလုံးစုံလိုပဲရလိမ္မာတော့ဒီလိုစညာတဲ့နဲ့အဲ300 500မရနိုင်ဘူးအဲ့ဒီဓမ္မခရိကတွေရတယ်၄500လည်းရတစ်ထောင်လည်းရတယ်အမှန်မှန်စီဝါရအမှန်ဖြောက်နေတယ်အဲအဲ့ဒီလိုတရားတွေကတော့လည်းနိခမမဖြစ်ဘူးလားတော့အခုခွန်ကြီးတို့ကသာသနာ့ရေးသားဟောတဲ့တရားမျိုးတွေမှာတရားအထုတ်ဖို့ရတယ်တရားအထုတ်ခြင်းတိုက်တွန်းတာတွေ အဲယုံနာတရားအကြောင်းတွေအဲဒါတွေနားနေရတာခုယောဂီနေစဉ်နေစဉ်တရားတွေနားရတယ်အဲတချို့ကလည်းပဲသိမဟောရတော့သိနာမလဲပါလေကြည်အောင်တော့ကြည်နေတယ်ဒါပေမဲ့လို့ဟောရတဲ့ပုဂ္ဂိုလ်တွေဟောတဲ့ကနားလည်မှာဟိုမှာယောဂီဟန်နေနဲ့ယောဂီတရားတွေနဲ့ကုသဇာတာဟောနေနေစဉ်နေစဉ်နည်းနည်းနည်းနည်းတရားတွေပြီးတော့ဟောနေတာပဲတရားထုတဲ့ပုဂ္ဂိုလ်တွေမနာနိုင်လားဒီပုဂ္ဂိုလ်တွေဆိုနာနေမှာမဟုတ်ဘူးသူစားဒေဝတီခွဲပြီးဟောတာနားကောင်းပါတယ်တော့ အဲဒီလိုတရားတွေနားနေရတာနိခမပဲတဲ့ကာမဂုဏ်ကတုံးရောက်နေတာဒီချိန်မှာကာမဂုဏ်စိတ်ကူးတွေမရှိဘူးသမဏချမ်းသာတယ်ဒီကအာထုံနေရရှုတိုင်းမှတိုင်းကိုပေါင်းနေပိန်နေထိုင်နေထိတယ်မြင်နေကြားတယ်စိတ်ကူးရစဉ်းစားရစသည်ဖြင့်မှတိုင်းမှတိုင်းရအဲလောဘဒေါသအာယုန်တွေကကာမဂုဏ်တွေထွံ့မြောက်နေတာပဲရှုမိတယ်ရှုမိတယ်နိခမထွံ့မြောက်နေတာပဲတရားထုံးနေတာမယုံဘူးပဲနဲ့စိတ်ကူးနေတဲ့ခါတော့အဲဒါ မထွန်းမြောက်တာလည်းရှိရင်ရှိနေတယ်။ကာမောအာယုန်နဲ့စိတ်ကူးလို့ရှိရင်တော့မထွန်းမြောက်ဘူး။အဲဒီစိတ်ကူးဖြစ်လာလေဒီစိတ်ကူးလည်းရှုမှတ်ပြီးပယ်လိုက်ရတာပဲနိခမထွန်းမြောက်သွားသည်တဲ့အမှန်ကောင်းပါလေ။ဒီမှာတရားထုတ်နေတယ်သိဆောင်တယ်ဆိုတာနိခမနိခမတရားကြီးပွားများနေတယ်။အဲဒီကပထမဇန်ရသွားမယ်တဲ့။ဇန်ရရင်တော့ပြောကြမရှိဘူးပဲ။ဇန်ကတော့ကာမောအာယုန်တွေကတခါတည်းလုံးဝလုံးဝသိရတာကော။ဝိဇ္ဇာကာမေဟိကာမေဟိကိလေသာကာမဝတ္ထုကာမတော့ဝိဇ္ဇေဝ။ င်းစိတ်တွေကလည်းတဲ့ကာမဂုဏ်အာယုန်ဝတ္ထုတွေကလည်းကျင်းတယ်ကာမဂုဏ်အာယုန်တွေပါရနေတဲ့ကိလေသာတွေကလည်းကျင်းတယ်ဒီလိုကျင်းမှလည်းဥစ္စာရသမารိပနာသမารိဆိုတာဖြစ်ဇာနေပြည့်တယ်အဲဒါလက်ခံမှဖြစ်တယ်ဘာဝိဇာပထမဇာနာနိဗ္ဗာန်ဉ္စဝိပဿနာအဲနိဗ္ဗာန်ဆုအာယုန်ကတော့နေခမကိလေသာထမြောက်တာတော့အထင်ရှားဆုံးပေါ့ဝိပဿနာတဲ့ဝိပဿနာကျင့်နေတာဒါလည်းနေခမပဲ သာသေစီကုသလာဓမ္မနိခမန္တိပါဟုစရေအလုံးစုံကုသိုလ်တရားတွေတဲ့ကုသိုလ်ဆိုပဲကုသိုလ်ပဲကုသိုလ်ဖြစ်ပြီးကုသိုလ်ဆိုလို့ရှိရင်ကိလေသာကလွတ်မြောက်တာတွေပါပဲတဲ့နိခမတွေပါပဲအဲဒီနဲ့နိခမတွေမှာလေးနဲ့တဲ့တရားဟောနေတဲ့တရားနာနေတယ်အဲတရားနှလုံးသွင်းအားထုတ်နေတယ်သမထကမ္မထအားထုတ်နေတယ်ဥစ္စာရသမารိပနာသမารိရောက်နေတယ်နိခမတွေပဲ ဝိပဿနာတရားအားထုတ်နေတဲ့နေခမတွေမဲ့ဖို့ရောက်ရင်တော့သူပြောကြမလို့အဲဒါနေခမတရားတွေအဲဒါကောင်းတယ်နေခမတရားတွေအဲဒီအချိန်မှာတရားနာနေရင်တရားနှလုံးသွင်းနေရင်ဝိပဿနာရှုနေရင်အဲဒီအချိန်မှာခုနညင်သွမ်းတဲ့တရားတွေအကုန်လုံးကင်းကာမဂုဏနဲ့စပြီးညင်သွမ်းတဲ့တရားတွေအကုန်လုံးကင်းပြီးတော့ပါရှင်းစင်ကြယ်အစဉ်တန်းနဲ့မြင့်တယ် ရေနာမြင့်တယ်တိုင်းကြတာကြပေရနဲ့ပါနဲ့ထိုးတိုင်းလို့မဖြစ်တော့ထိုးတိုင်းလို့သာဖြစ်မယ်ဆိုတော့ကိုယ်ကကောင်းမွန်အာယုန်လေးစိတ်ရောက်နေတာနဲ့အဲတရားနှလုံးသွင်းတရားအထုတ်တရားနာနေတာနဲ့အစဉ်တန်းနေအများကြီးကိုကြွားနေတာအစဉ်တန်းနေမနာမြင့်တယ်။ဒါကြောင့်အကျိုးပေးတဲ့ခါကာလကြတော့လဲကာမဂုဏ်အာရုံနဲ့နေတဲ့စိတ်ကနေပြီးအကျိုးပေးပဲလေးပုံသွားတာပဲအနှိမ့်သွားတယ် အဲဒီကာမမှာဆန်းကြောင်းနေတဲ့ကုသိုလ်တွေကနေပြီးအကျိုးပေးတဲ့အခါလူဘဝနာဘဝကောင်းမြတ်တဲ့ဘဝတွေရောက်ဝိပဿနာကုသိုလ်တွေကဆိုတော့အရိယာမေဖို့တွေရောက်လာရင်ဒါတော့အကောင်းဆုံးကိုလည်းနိဗ္ဗာန်ပြန်ရောက်အမြင့်ဆုံးပဲလို့ပြောတာအဲဒါကြောင့်နိခမေအာနိသံသံကိလေသာမှထွံ့မြောက်ခြင်း၌ကာမဝအာယုံမှထွံ့မြောက်ခြင်း၌ထွံ့မြောက်သောကျင့်ဝတ်တရား၌ အာနိသံသာအကျိုးကိုလည်းပဂါသေးသည်မြတ်စွာဘုရားကပြတော်မူလေသည်တဲ့အဲဒါရတာသမိသားမြတ်စွာဘုရားတရားတရားနာပုဂ္ဂိုလ်တယောက်တည်းဟောနေရတာနော်သူကများတာမဟုတ်ဘူးမြတ်စွာဘုရားကကြီးညိုကြသိကောင်းတရားနာပရိသတ်တယောက်တည်းဟောနေမနေ့စောကြည့်ပြီးတော့ဟောနေမှကြီးညိုကြကောင်းတယ်အဲတယောက်တည်းဟောတယောက်တည်းနားနေတာနားနေသူစိတ်ထဲနဲ့ရောက်သားကလေး ကာမဝအယုန်တွေကလွန်မြောက်ပြီးထွက်ပြီးတော့ယဟန်ပြုတာလည်းကောင်းတယ်တရားနဲ့လုံးဝအထုတာလည်းကောင်းတယ်သင်ကျဲနေတာမြင်းမြနေတာကောင်းနေတာပဲသဘောကျတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားရသရဲ့စိတ်ဟာဘယ်လိုဖြစ်နေပြီဆိုတာသိတာပေါ့မြတ်စွာဘုရားကတော့ဘုရားနာပရိသတ်တွေအကုန်လုံးရဲ့အခြေအနေကိုသိတယောက်တည်းတယောက်တည်းသိတာအများရင်လည်းများတာသိတာပဲ ယရာဘဂဝအညာတိယရာချင်းခံတဲ့ဘဂဝမြတ်စွာဘုရားအညာတိသိတော်မူလေကြီးပါတိံဆိုယတံကုလဗုဒ္ဓံယတနီတော်မျိုးသားကိုဥဒ္ဒကကာလစိတ်တံခံကြမ်းသောစိတ်ရှိသူကိုကာလစိတ်တံခံကြမ်းသောစိတ်ရှိသူကိုမူရုစိတ်တံနုညံသောစိတ်ရှိသူကို ခွင့်ယဝရဏစိတ်တံယဝရဏကင်းသောစိတ်ရှိသည်ကိုဥဒေတာစိတ်တံတက်ကြွနေသောစိတ်ရှိသည်ကိုအဘာနာစိတ်တံကြီးညိုသောစိတ်ယုံကြည်သောသရစိတ်ရှိသည်ကိုအညာတိပြီးတော်မူလေ၏အဲသာသာတိသာဒီချိန်မှာဖြစ်ရင်သူစိတ်တွေခံကြနေပြီတဲ့ကိလေသာတွေမဝင်ဘူးပဂရိယုတ်တွေမှာယောဂဝေဒနာတွေဖြစ်နေရင်မကြမ်းပါဘူးပေါ့လေလူတွေချင်းချင်းတွေ့လို့ရှိရင်ကြမ်းပါရဲ့လားမေးကြတယ် အဲယောဂဝေဒနာကျင်းရလားမေးတာအဲစိတ်လည်းပဲဒီတိုင်းပဲစိတ်ခံကြမ်းနဲ့ကြမ်းပါလေဆိုတာစိတ်ယောဂကျင်းနေလားစိတ်ယောဂတွေကဘာတွေတော့လဲလောဘဒေါသမောဟမာနဒိဋ္ဌိသိကိစ္စဣဒ္ဓမစ္စရိယအကုသိုလ်တရားတွေဘောဒုစရိယောဂတွေစိတ်ယောဂတွေစိတ်နေကြီးတွေအဲဒါတွေကင်းနေပြီတဲ့ကာလကျမ်းပါနေပြီစိတ်တွေကကျမ်းပါတော့ကရုပ်ကြမ်းမှနေလို့ချင်းဘာမဆိုလုံးလုံးနိုင်နဲ့ထားခြင်းထားထိုင်ခြင်းထိုင်သွားခြင်းသွား အင်းအားနဲ့လုပ်ရမယ်လို့လည်းအင်းတိုင်းအားတိုင်းလုပ်နိုင်တယ်အလုပ်ကြနေလုပ်မဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းအလေးပင်ကြီးတွေလည်းကောက်ပြီးတော့ထားနိုင်တယ်ယူသွားနိုင်တယ်ထုနိုင်တယ်ရက်နိုင်တယ်ဘာလို့သူလုပ်လို့ရတာပဲခံကြနေလို့ရှိရင်ကျမ်းမာတယ်သုတ္တသွန်းတယ်အဲစိတ်ကလည်းပဲဒီတိုင်းပဲစိတ်ကလည်းပဲဒီလောဘဒေါသမောဟစိုက်တော့ညစ်ကြေးတွေကင်းပြီးတော့နေတဲ့အခါစိတ်ကတန်သွန်းတယ်ဟိုတရားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒါပဲစိတ်တန်သွန်းနေတဲ့အချိန်မှာဝိပဿနာဉာဏ်နဲ့သင်တန်းဖြစ်ပြီးတော့အရိယာမေကိုရောက်တာအဲ နိဝရဏတွေကျင်းကာလစိတ်တံခံကြမ်းသောစိတ်ရှိပြီးတော့နေပြီတဲ့ကြမ်းမှနေပြီစိတ်စိတ်စိတ်ဟာကြမ်းမှကြမ်းကြမ်းမှမသောသောဆွမ်းဖြစ်နေပြီမုရုစိတ်တံနုညံသောစိတ်ရှိနေနုညံနေပြီအဲဒါသက္ကတာကပုဂ္ဂလ၅ခုရှိတော့နိဝရဏတရား၅ပါးနဲ့အစဉ်တိုင်းဝေခံပြီးတော့ဖွင့်တာခံကြမ်းတဲ့စိတ်ရှိတယ်ဆိုတာကာမကာမိသန္တာကာမအလိုတနာကင်းနေတာကိုပြောတယ်တဲ့ကာမိသန္တာကင်းရင်ကြမ်း ခံကြမ်းတာပဲတဲ့ဆိုရကာမအယုံစီသိသွားနေလို့ရှိရင်မခံကြမ်းဟိုတရားထုံတဲ့ပုဂ္ဂိုလ်တွေလည်းဖောင်းနေပိန်နေထိုင်နေထိရမှတ်နေရင်လူရင်းစရာနေတဲ့စရာစိတ်ကူးတွေပေါ်နေရင်တော့အဲဒီပညာမခံကြမ်းမစေကြီးတဲ့သွားနေတဲ့အခါခံကြမ်းနေတာဒါလေလူချင်းတဲ့မှုစိတ်ရှေ့လာရင်အဲဒီစိတ်ကလေးမှားလိုက်ကြောက်သွားလို့ရှိရင်ဒါခံကြမ်းတာပဲရေးကြီးတယ်အဲဒါမေသနာနိဝရဏသူရေးကြီးတယ်သူသူဖြစ်နေရင်တရားမတိုးတက်နိုင်ဘူးသူ့ကိုရှုမှတ်ပြီးဘယ်တိုင်းမှ သူ့ရှုမှတ်ပြီးတော့ပယ်ရတယ်ဘုန်းကြီးတို့ဒီကဝိပဿနာတရားသိကောင်းတာသိကောင်းတယ်လက်ခါကိုသူ့ဦးတော်ကြီးဆိုတာသူကစာရေးတာဆိုဘုန်းကြီးကမတွေ့ပါဘူးသူကတော့သူနည်းသူကောင်းလာပြီဆိုပြီးတော့ရေးတယ်အလိုရှိတော့လိုချင်တောင်းတဲ့အာယုံမရနိုင်တဲ့အခါကာလကြတော့ လူကျင်တိုင်းတောင်းတာတိုင်းနဲ့ပြေတာမဟုတ်ဘူးလို့စဉ်းစားလိုက်ရင်သင်ကျင်လိုက်ရင်တခါလဲအဲဒီစိတ်ဆင်းရဲမှုတွေကလည်းငြိမ့်သူကြီးကအဲဒီလိုဆိုတာအဲဒီလိုဆိုပြီးတော့သူကဘယ်နဲ့လုံးလိုက်တော့ဆိုမာဇီဆရာတော်ဤတိုင်းခေါင်းကပိလာမှတ်ရုံနဲ့ဒီလိုငြိမ့်မှမလားမိကုထုတ်ပြီးတော့ဟုတ်သတ္တဝါသူကတွေ့တာဘုန်းကြီးကတော့သစ္စာပဲတွေ့အောင်သူကသူကောင်းမှ သူကသူကောင်းတယ်လို့ထင်ပြီးရှင်းလို့လားသို့တော်သူကမရှိဘူးဆုံးသွားပြီပြီးလို့ရှိရင်တော့သူ့ကိုရှင်းနေပြောရင်သိကောင်းမှာပါပဲသူကကလူကျင်တဲ့အာယုံလူကျင်တဲ့စိတ်တွေစောစောကဖြစ်ခဲ့ပြီလူကျင်ပြီးတဲ့နောက်တခါဒါလေးရကျင်လာပြီဆိုဆွဲလာမှုသနာဥပါဒဏ်တွေလည်းဖြစ်လာပြီဥပါဒဏ်တွေဖြစ်ပြီးတော့မှရအောင်လို့အားထုတ်ကြည့်တော့အဲပင်မမှု အပဒင်းနဲ့ပေါ့လေသင်္ခါရဆိုတဲ့ဘဝဆိုတာအထုမှုတွေလည်းဖြစ်သွားပြီအဲဒီမရသည်လို့စိတ်ဆင်းရဲဖြစ်နေလို့မှမရတဲ့ဒုက္ခရောက်မရတဲ့ဒုက္ခရောက်တဲ့ခါကျတော့မှအိုးဒီလိုအထုတယ်လဲလူကျင်တဲ့ဖြစ်တာမဟုတ်ဘူးလို့ဒီမှာတရားချရတာပေါ့ဒုက္ခတရားချရတော့မှဒီမှာငြိမ်းတော့သူအတော်နောက်ကျတယ်ဘုန်းကြီးတို့ဇာရှုမှတ်တဲ့နေ့ကပဲဒီလောက်ဟုတ်မလဲလူကျင်တဲ့စိတ်ဖြစ်ကြတဲ့ကလူကျင်တယ်မှတ်ပြီးတော့ဒီနေ့ငြိမ်းရမှာဟုတ် ဆွဲလာတာကြောင့်ကိုမသွားရဘူးမမနာငိမ့်လို့ဆိုတော့ तू ကသိမထင်ပါဘူးကြားတာသူတွေကြကြတယ်ကိုဟာကိုပါဟုတ်တယ်သူကြောက်ဆိုတာသူသိတာဒီကအဲ့ဒီလူကျင်တဲ့စိတ်ကလေးကဒီကရရမှာဒါတောင်မှနည်းနည်းပြော့ပြောတာပါအမှန်စလူကျင်တဲ့စိတ်ကိုမရောက်ပါဘူးလေကောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မြင်တယ်ကြားတယ်စသဖြင့်မှတ်တယ်ဒီနေ့နေရမှာလူကျင်တဲ့စိတ်ကိုမဝင်ရဘူးမလွဲတာလို့သာတခါတည်းဝင်လာရင်ဝင်ဝင်ချင်းတခါချင်းရောက်လို့ရှုပဲရရှုလိုက်ရင်ငြိမ့်သွားမှာ အာမတတိတော်ဖြစ်မငြိမ်းပါဘူးဆိုရင်မငြိမ်းရင်လည်းနေရာမကြသေးလို့ဆိုတော့ငြိမ်းရမှာသူစားဟိုကိုတော်ကြီးတစ်ပါးကလည်းခုဟောဟောတယ်ပြောတယ်ဆိုသူကဒီမှာလူသာသနာ့ဤတာလည်းဘယ်တော့မှလာအထုတ်ဘူးလို့မသိပါဘူးဒီကိုတော်ကြီးတော်နေရာမကြပါဘူးဆိုတာအဲသူကပဲနဲ့ဟောတော့နေလာအထုတ်တော့မနေ့ဆံပြုတ်လောက်တော့ဆုံးကမစားရမစားရတော့ဆုံးစားခြင်းမတိုင်းရဆုံးကစားတာ သာတော့ဗရိယတရားကဆာရင်လည်းသာသာမှတ်ရမယ်သာသာမှတ်ရမယ်ဆိုတော့သာသာသူမှတ်ကြည့်တယ်သာသာကသာတယ်မှတ်ရင်မှတ်ရင်လည်းသာနေတာဒုက္ခရောက်နေတာမငြိမ့်ဘူးလေဒီတော့ဒီကဒီဥစ္စာနေရာမကျဘူးပေါ့လေဆိုတာဒီလိုတော့ဟုတ်မှာပေါ့သူ့နေရာကျတာသူကနေရာကျလို့ပဲသိရင်နေရာကျတဲ့ပုဂ္ဂိုလ်ကြီးကနေရာကျပါတယ်သာသာကိုနေအောင်မှတ်နေလို့ချင်းသာသာပြောက်ရမှာပေါ့သာသာပြောက်ပါတယ်နော်ဒုက္ခဝေဒနာကျွန်တော်ကြောက်သေးတာအဲသူနေရာမကျတာနဲ့သူကဒီလိုလုပ်တာကိုအဲဒီတော့ဟာဒီကျတာ အဲနည်းနည်းနည်းမှားနိုင်လို့ရှိရင်ဖြင့်ဖောင်းနေပိန်နေထိုင်နေပြီးတဲ့မြင်နေကြတဲ့ပေါ်ရပေါ်ရမှအဲလူချင်းနှိမ့်သက်တဲ့ကာမဆန္ဒကိုမပေါ်ရဘူးလူချင်းနှိမ့်သက်မှုကိုမဝင်ရဘူးဆိုတာအကယ်၍ဝင်လာလို့ရှိရင်လည်းအဲဒီစိတ်ကြီးလေးဝင်ဝင်ချင်းမှတ်ရမယ်နောက်ဆက်ပြီးစိတ်ကူးတာတွေအဲမရမဖြစ်တော့ဘူးဆိုတော့ဆွဲလာတာဒီကြောင့်မဟုတ်ပြအောင်ဒီကြောင့်လို့တရားလက်ခံလို့ပဲဖြစ်နေမှာတော့သူကမဟုတ်တဲ့ဥစ္စာပဲသူကအဲဒီလိုရောက်ပြီးတော့မှဟိုမှာအားလည်းထုတ်အားထုတ်ပြီးတော့မဖြစ်တော့မှအဲဒီကြောင့်မှ ငါဥစ္စာနေရာကြပါဘူးတောင်းတာတိုင်းတို့တိုင်းနဲ့မဖြစ်ပါဘူးလို့ဆိုပြီးတော့ကိုယ်စိတ်ကိုတရားချတာဒါကနောက်ဆုံးရောက်သွားမယ်ပဲဒါကတော့ကိုယ်မျိုးဖြစ်နေတာပဲဟုတ်တယ်ဇာတိပါတယ်မှာပါတယ်ဒီဝန်မလွေဝန်မလွေသီလဆောင်တာမျိုးဖြစ်တယ်ဝန်မလွေက ဒီနေ့တော့ခါတော့သူနေတာအကျွန်းလေးဖြစ်နေတော့ရေကမိုးတွေပါလေရွာတော့ရေပြီးတော့ကျွန်းလေးကရေတွေပတ်လဲဝိုင်းပတ်လဲဝိုင်းတော့ဒီကနေ့သူအစာကြာလို့ပါမှာပြည့်စာကြာလို့မပြည့်တော့အေးဒီဒီနေ့တော့ခင်မမသွားနိုင်မသွားနိုင်ဒီနေ့တော့ဥပုသောက်နိုင်ဦးမှာဒီတော့မသွားနိုင်ဒီလိုဥပုသောက်နိုင်ဦးမှာပဲဥပုသောက်ဒီတော့လည်းမှတရားကလာပြီးတော့စုံစမ်းတယ်တကယ်ဟုတ်ပါမလားဆိုပြီးတော့ အဲဒီကျွန်းလေးနဲ့တဏှာနေပြီးတော့စိတ်ကလေးအောင်ဆောင်ပြီးတော့စိတ်ကံပိတာစိတ်ကံပြီးတော့သူကောင်းထောင်ကြီးစိတ်တော့ရောက်တယ်စိတ်ရောက်တာလာတော့အစာမရှိဘူးအောင်မလို့ခဏမစားတော့ဘူးဆိုပြီးဥိုးဆောင်တာပဲအစာရောက်လာခဏတော့ဥိုးဖြတ်လိုက်အောင်ပါနောက်တည့်မဥိုးဆောင်မှပြင်ပါလို့အဲဒီစိတ်ကိုသွားပြီးတော့လိုက်တာလိုက်တော့စိတ်ကပြောက်သွား စိတ်ကကြောက်တာတော့အေးကိစ္စတော့မရှိပါဘူးငါသီလတော့မပြည့်သေးဘူးသူပြည့်ပြာပြီးတော့သီလဆောင်ရတဲ့စောက်တွေဆိုတော့သူကအဲ့ဒါအဲ့ဒါမျိုးမဖြစ်နိုင်တဲ့တနေ့ကျမှသူကတရားချပြီးတော့ညင်ရတာကိုဟုတ်လားမဟုတ်တဲ့ဥစ္စာပဲသူကအဲ့ဒါတွေကခွန်ကြီးတို့ကြတရားအဲ့ဒီမရောပါဘူးကိုတရားမရောပါဘူးဒီတွေမညင်ရကောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နှစ်သက်ပါရမှုအမိသနာကိုမဖြစ်ရဘူးမဖြစ်အောင်လုပ်ရခုအားထုတ်နေတာ သွား၆ပါးပေါ်တိုင်းပေါ်တိုင်းသဘောတွေကိုပေါ်တိုင်းပေါ်တိုင်းသဘောတရားလေးတွေတင်ပြီးပြီးတော့ဒီရင်ကြရသွားအောင်လည်းလိုက်ပြီးတော့ရှုနေတာဒါနဲ့ဝိသီနဲ့ပြောမယ်ဆိုတော့ချင်းသက္ကုရာဝိသီကမြင်မြင်ချင်းသက္ကုရာဝိသီဖြစ်ဖြစ်ချင်းနောက်ကတဏှုတော်မတော်တော်ခေါ်တဲ့စဉ်းစားတဲ့ဝိသီစိတ်တော်မရောက်ပါဘူးလားအဲ့ဒီမရောက်ခင်ကိုပဲဒီမှာမြင်လာလေးပြီးသာတာလေးပြီးနာမ်လာပြီးသာတာပြီးအဲ့ဒီတော့ကြည့်တဲ့ကံကြီးအောင်လို့ဒီလိုအားထုတ်ရတာမှန်ကောင်းပါလေအဲ့ဒါကံလားစိတ်တာကျမ်းမာတော်စိတ်ဖြစ်နေတာတဲ့ မူရစိတ်ဓာတ်နူးညံ့သောစိတ်ရှိတယ်ဆိုတော့ဗျာပါရမရှိတာတဲ့ဗျာပါရကင်းတယ်ဗျာပါရဒေါသဒေါသဖြစ်နေတဲ့အခါစိတ်ဆိုကြားနေတာပဲဒေါသမရှိတော့စိတ်နူးညံ့အဲ့ဒါတဲ့တက္ကရာတက္ကရာပွင့်တယ်လည်းကိုကိုညပြောနေဝိနိဝရဏစိတ်ဓာတ်နိဝရဏကင်းတယ်တဲ့ဒါချင်းဌိနာမိတ်တာထိုင်းမိုက်မှုတဲ့စိတ်ထိုင်းမိုက်နေတဲ့အခါလည်းတရားထုတ်လို့နေရမကြဘူးอืมစိတ်တွေကြော့ရဲထိုင်းမိုက်ခြင်းကြီးအင်းငိုက်လို့ဖြစ်နေတဲ့အခါလည်းတရားထုတ်လို့နေရမကြအဆင်မပြေဘူး

ပတ္တနာစိတ်ဓာတ်ကြီးရင်သောစိတ်ရှိတယ်ကြီးညိုသောစိတ်ရှိတယ်ယုံကြည်တဲ့စိတ်ရှိတယ်ဆိုရင်ဝိသိကိစ္စယုံမှမှုပြင်းနေတယ်လို့ဆိုတဲ့အဲ့ဒါပုဂ္ဂ၅ခုရှိတာ ਨੇ အတ္တကရာကနိဝရဏ၅ပါး ਨੇ အစဉ်တိုင်းဝေဖန်ပြီးတော့ဖွင့်ပါတယ်တက္ကရာတွေပြီးရတယ်ပြီးတော့ဖွင့်ပါအဲဒီလိုမဖွင့်မဲနဲ့လုံးရိုက်လည်းပဲသူဟာယူမယ်ဆိုရင်ရှားပါလုံးရိုက်လည်းဖွင့်လာရှိပါတယ်ကာလစိတ်ဓာတ်ကျမ်းမာတဲ့စိတ်ကြီးရဲ့ ဘာကြောင့်ကျမ်းမာသလဲမူရူစိတ်တန်းနုညံ့လို့စိတ်ကလေးနုညံ့နေပြီအစကတော့လောဘဒေါသမောဟတွေနဲ့တွဲပြီးတော့ကိလေသာတွေနဲ့တွဲပြင်းတော့စိတ်ဆိုတာရိုင်းဆိုင်နေတာပေါ့အခုတော့နုညံ့တရားထုတ်တဲ့ကနာပြီးတာပဲနုညံ့တဲ့စိတ်ကတရားမထုတ်ခင်ကစိတ်နဲ့တရားထုတ်နေတဲ့စိတ်လူဘူးတရားထုတ်လို့တရားအတွေ့တွေတွေ့သူကမြင်တော့ဥရိယဝိညာဉ်ရောက်တဲ့ခါကလည်းစိတ်ကသိနုညံ့တယ်စိတ်ကမတော်တာတွေပြုတာတွေနဲ့သိပြင်းနေတာပဲစိတ်ကမတော်တာတွေ ပြောခဲ့မိတာတွေလုပ်ခဲ့မိတာတွေအတူနေပုဂ္ဂိုလ်အချင်းချင်းကျူးကျူးလွန်လွန်ကြောင်းရင်ကျူးမိလုံးမိတာတွေများအပြည့်တွေမြင်လာတယ်ဒါကြောင့်အိမ်အောင်ပဲပုဂ္ဂိုလ်အချင်းချင်းဆိုလို့ရှိရင်ရှိကပြောပြီးကျူးမိတာတွေများအနာမမသိပြီးတော့အဲတောင်းမှန်နေတဲ့စိတ်တွေပါတယ်ဒီလိုအားတွေဖြစ်လာတယ်လို့ခြေတုံးမှဆိုရင်ပြောလို့ကျူးလို့နားမထောင်ဘူးပြောလို့နားမထောင်ဘူးဆိုတာတရားတော်ရင်အခုနူးညံ့လာတာဒီသံဃာဥစ္စာတွေဟိုဟာတွေမှားကုန်တာပဲဆိုတော့ပေါ်လာစိတ်တွေနူးညံ့အဲတော့ စိတ်ကြမ်းပါတယ်ဆိုတာတဲ့နူးညံ့လို့နူးညံ့ဆိုတာလဲဝိညာဝရဏဆိုတာနိဝရဏကင်းလို့တဲ့နိဝရဏကင်းတယ်ဆိုတာလည်းပဲဒီချိန်မှာတရားအာယုံပြုဝမ်းမြောက်ဝမ်းသာဖြစ်နေလို့တဲ့ဝမ်းမြောက်နေပြီမြတ်စွာဘုရားဟောတဲ့တရားတွေနဲ့သဘောကျဝမ်းမြောက်ဝမ်းမြောက်ဝမ်းသာဖြစ်နေတယ်ဆိုတာလည်းပဲဝိသိကိစ္စကင်းယုံမှားတယ်မရှိလို့ပပနာကြီးညိုးနေလို့တရားလည်းပဲဟုတ်တယ်တရားဆိုတာဟောတဲ့တရား ညီညွတ်ပြီးတော့နာမှာသူတရားဟောတဲ့ကမယုံကြည်နဲ့လာနာမယုံကြည်တဲ့စိတ်နဲ့လာနာဒီတဲ့အပြစ်ချမလို့ဘာဟောတော့ဘာပြောတော့ဘာမှကုသိုလ်ဖြစ်ဘူးသူ့မှာအပြစ်ချနေတာနဲ့ပဏာနာစိတ်မှမရှိပဲဟောဒီကတရားဟောလို့တရားတွေရိုးစည်စင်နာနေတဲ့ပုဂ္ဂိုလ်တရားတွေသဘောကျတယ်လို့ပြောစိတ်တွေကတခါကြီးလင်းနေလားစိတ်တွေကြီးညိုတဲ့စိတ်တွေဆိုတာနိဝရဏကင်းနေတာအဲ့ဒါစိတ်တဝိသုဒ္ဓိဖြစ်ဆိုတာဒါပြောတာပဲ တရားအထုတဲ့ပုဂ္ဂိုလ်တွေတော့ဟောင်းနေပိန်နေထိုင်နေထိတဲ့စသည်နဲ့ရှုမှတ်နေရမှတ်တဲ့စေကြီးစဉ်တန်းသွားနေတဲ့အခါသိစဉ်ကျဲနေတာပဲကာလစိတ်တန်းကျမ်းမာတဲ့စိတ်ဖြစ်တဲ့မူရုစိတ်နုညံ့နေတဲ့ဝိနိဝရဏနိဝရဏကင်းနေတဲ့ဥဒေကဝမ်းမြောက်တဲ့စိတ်မျိုးလည်းဖြစ်နေတယ်အမှထူးကောင်းနေတဲ့ကဝမ်းမြောက်နေတာပေါ့ဝမ်းမြောက်ဝမ်းသာနဲ့မှတ်နေတယ်အဲပတနာစိတ်တန်းကြီးညိုတဲ့စိတ်ယုံကြည်တဲ့စိတ်တရားတွေစိတ်ကြည်ကြည်လင်းပြီးတော့မှတ်လို့ကောင်းအဲဒါစိတ်တော်ဝိသုဒ္ဓိဖြစ်လာတယ် အခုလိုတရားနာနေတဲ့အခါလည်းပဲတရားနာနေရင်အဲ့ဒီလိုစိတ်တွေတရားရဲ့စိတ်ဝင်စားစိတ်ကြည်နူးပြီးဖြစ်နေတဲ့အခါမှာသံလစိတ်ကြောင့်အဲကြမ်းမာနေတာပဲမူရုနူးညံ့နေတာပဲနိဝရဏကင်းနေတာပဲပြီးတော့ဥဒေကဝမ်းမြဝမ်းသာလည်းဖြစ်နေစိတ်တရားနဲ့အာရုံပြုပြီးစိတ်ဟာတက်ကြွပြီးတော့နေအဲပတ္တနာစိတ်ကညီညွတ်တဲ့စိတ်လည်းဖြစ်နေအဲဒီခါကာလမြတ်စွာဘုရားက ဗာမုတ်တန်တိက ခေါ်တဲ့တရားဒေသနာဟောတယ်အဲတံပကာသေးတိသုသာမုတ်တန်တိက ကိုယ်တိုင်ကိုယ်တိုင်ထောက်ဆောင်ပြီးပြတယ်တရားဟောတော်မူသည်ဘာတော့ဆိုလို့ရှိရင်တရားထီရန်ဒါအာတရားထီရန်ဒုက္ခံသမှုရိယနိရောဓမေတ္တံအဲဒုက္ခသစ္စာသင်ရတရားတွေဟောပြီတဲ့ဉာဏ်နိုင် ကြားတဲ့နာနိုင်စားတဲ့တွေ့ရှိတဲ့ကိုယ်တိုင်စမ်းတဲ့လုပ်ကြတဲ့ဒီကုသနာကြံစီတိုင်း သွား၆ပါးကဖြစ်နေတာတွေယုံနာတရားတွေဒုက္ခတွေပဲဖြစ်ပြီးကြောက်နာရင်မမြဲတဲ့တရားတွေပဲရဲတာမရှိဘူးကိုစဉ်းစားနေတဲ့စိတ်တရားနာနေတဲ့စိတ်စဉ်းစားလိုက်တရားနာလိုက်ပြီးလိုက်ကြောက်လိုက်မမြဲတာတွေပဲကိုယ်ထဲမှာတွေ့ထိနေတဲ့စိတ်တွေ့ထိလိုက်ကြောက်လိုက်မမြဲတာတွေပဲသိသိချင်းနေတဲ့ဒီလိုပဲဒီကနေ့ကမဟုတ်ဘူးရှိရှိသောနေ့တွေကလည်းဒီတိုင်းပဲနောက်နောက်နေ့တွေလည်းဒီတိုင်းသွားမှာပဲကိုယ်တဏ္ဍာငါးပါးမို့သူများတဏ္ဍာတွေလည်းဒီတိုင်းပဲ အဲမြင်ပြီးပြောက်ကြားပြီးပြောက်နားပြီးပြောက်စားပြီးပြောက်ကြည့်ပြီးပြီးပြောက်အဲတွေ့ရှိပြီးပြောက်ဒီကုသနာကြားပြီးပြီးပြောက်ရှုမှတ်တဲ့စိတ်နဲ့ရှုမှတ်ပြီးပြောက်ကိုယ်ပြီးပြောက်ဆန်းပြီးပြောက်ကိုယ်မူရတဲ့စိတ်တိုင်းစိတ်တိုင်းနဲ့ဖြစ်ဖြစ်ပြီးပြောက်ယောဂီပုဂ္ဂိုလ်တွေဆိုသိထင်ကြတာဘောတရားတရားနာနေုံနဲ့လည်းပဲမြတ်စွာဘုရားကနားလည်အောင်လို့တရားတွေဟောပါတယ်အဲဖြစ်ပြတဲ့တရားတွေဒုက္ခတွေပဲလူတွေကသာအကောင်းထင်ပြီးသာယာနေကြတာသာယာနေတော့ ဒါတွေလိုရှိနေတာဥစ္စာတဏှာလိုရှိနေလို့ပဲဒီဟာတွေထက်ခါထက်ခါဖြစ်နေတာသူကဆင်းရဲကြောင်းသမှုရသစ္စာပဲအဲဒီဒုက္ခသမှုရနှစ်ခုလုံးငြိမ်းတာនិရောဓပဲအဲဖြစ်ဖြစ်နေယုံနာတရားတွေအနိစ္စဒုက္ခအနတ္တတရားတွေပဲသစ္စာသာကြံကြည့်ဘူးလို့ဒီတိုင်းဒီတိုင်းအဝိဇ္ဇာတင်းမသိတဲ့အဝိဇ္ဇာတင်းမှားနိုင်ပြီလားမမီလို့သိရင်ဝိဇ္ဇာဖြစ်သည်မသိတဲ့ဝိဇ္ဇာခြင်းသည် မမီတယ်မမီတယ်ကဝိဇ္ဇာအသိဉာဏ်တွေဖြစ်နေတာပဲအစတိုင်းကတော့ယုံနာသဘောတရားလောက်ပဲရှိသေးနောက်ယုံနာနာပိုင်းခြားပြီးနောက်အကြောင်းကျိုးပိုင်းခြားပြီးနောက်တော့ဖြစ်ပြီးပြောဖြစ်ပြီးပြောတာတွေသိတာဖြစ်ပြီးပြောပြီးတော့အနေဆမမြဲတဲ့တရားတွေပဲမမြဲတဲ့ဆင်းရဲဒုက္ခတွေကြီးတယ်ပဲဒီလိုဖြစ်ပြနေတာဘာမှမကောင်းဘူးသူရှိရမသိလို့ပဲအဲရှိရလည်းဒီလိုဖြစ်ပြနေတာပဲနောင်လည်းဒီလိုဖြစ်ပြနေမှာပဲတခြားသောဘဝတွေလူဘဝတွေနတ်ဘဝတွေကောင်းပါတယ်ဆိုတော့ဒီလိုဖြစ်ပြနေတာဘာမှအသုံးမကျဘူး ဆင်းရဲတွေပဲသဘောပေါက်အဲ့ဒါဝိဇ္ဇာဉာဏ်နဲ့ဖြစ်လာတာမှားပြီးတော့သိဉာဏ်ဝိဇ္ဇာဉာဏ်မသိတဲ့အဝိဇ္ဇာကင်းပြီအဲ့ဒီဝိဇ္ဇာကင်းတဲ့ဖြစ်ချမ်းသာတွေသင်ပြီးချမ်းသာအောင်အထုတ်မှုလည်းကင်းတော့ဘဝတည်ရုံနာခန္ဓာတွေမရှိရဘူးအဲ့ဒါငြိမ်းတာပဲတဲ့အဝိဇ္ဇာငြိမ်းသင်္ခါရအထုတ်မှုငြိမ်းအထုတ်မှုညဝိညာဉ်သားလားဖသဝေဒနာဆိုတဲ့ဘဝတည်ရုံနာခန္ဓာတွေလည်းမဖြစ်နိုင်တော့ဘူးငြိမ်းတယ် နိရောဓသစ္စာလားခေါင်းထဲပေါ်တယ်တင်ကနိရောဓခေါ်တယ်အဲဒီနိရောဓရောက်ပြီးတော့နေတာမေဃသစ္စာတဲ့ဒီတိုင်းဒီတိုင်းမှန်တိုင်းသိနေတာကမေဃသစ္စာနောက်ဆုံးကြတော့ယုံနာသင်္ခါရတကယ်ချင်းငြိမ့်သွားတဲ့နိဗ္ဗာန်တွေ့ရအဲဒီတွေ့တာကသရိယမေဃသစ္စာအဲဒါကောင်းတယ်တဲ့နိဗ္ဗာန်ယုံနာသင်္ခါရရဲ့ငြိမ့်တဲ့နိဗ္ဗာန်ကောင်းတဲ့အနိဗ္ဗာန်ရောက်ပြီးတော့သိမြင်တဲ့မေဃသစ္စာမေခင်ဖြစ်ပါတရားကောင်းတယ်ဆိုတာလေးကို ပေါ်လွင်အောင်လို့မြတ်စွာဘုရားဟောတယ်။အဲဒီတော့ဟောတော့အထာသောယတတကုလဗုဒ္ဓကအာထာသောဒုက္ခနဲ့ယတတကုလဗုဒ္ဓကယတနေသောညီပြီးတော့အမျိုးသားအာသင်္ခနေဝဒုက္ခနာ၌ပင်လင်းတဲ့အဲဒီလိုတရားနာနေတော့ ဝိရဇံဝိတမလံဓမ္မစေကုံဥရပါရေဝိရဇံမြူမြူမြူချင်းမြူကင်းသောဝိရဇံမြူမုံကင်းသောဝိတမလံညည်ကြေးကင်းသောဓမ္မစေကုံတရားမျက်စီဥရပါရိဖြစ်ပေါ်လေသည်တရားမျက်စီဆိုသောတာပတိမညာမယ်တရားဉာဏ်တရားမျက်စီတရားအမြင်တရားမျက်စီဖြစ်ပေါ်လာတယ်အဲဒါဘယ်နဲ့တုန်းဆိုလို့ရှိရင်ဝိရဇံမြူမှုံကင်းတယ်မျက်စီထဲမှာမြူမှုံနေတယ် ဒိန်ဗလာတွေဘာတွေခါနေလို့ရှိရင်တော့အမြင်မကောင်းဘူးပေါ့အဲအဲ့ဒီညမုန်နေဒိန်ဗလာတွေကျင်းနေရင်တော့အမြင်ပါရင်သွားမယ်ကျင်းနေအငြိကျဲတွေရေဝတ်တွေဘာတွေကခါနေလို့ရှိရင်ဒါလိုလည်းကြည့်လို့မကောင်းရေဝတ်တွေဘာတွေငြိကျဲကျင်းလို့ရှိရင်ကြီးကြီးလင်းလင်းနဲ့ကျက်သက်သွားရှင်းရှင်းလင်းလင်းမြင်ရအဲ့ဒါလိုပဲတရားမျက်စိကညမုန်အငြိကျဲတွေအကုန်လုံးကင်ပါရှင်းနေတဲ့မျက်စိဖြစ်တယ်တဲ့။ဘာများလို့တော့ဆိုလို့ရှိရင်တရားထားပြီး အဲသုတ်တံဝဋ္ဌံပဂတကာလကံပမ္မဒေဝရဇနာပတိကနိယသေယထာပိနာမဥပမာအားဖြင့်ပြောပြရလေဗုဒ္ဓံစင်ကြယ်သောပါဒကာလကံမြည်ရခြင်းကင်းသောဝဋ္ဌံဝတ္တိရဇနံဆိုရကိုကာမရေဝပတိကနိယကောင်းစွာခံယူတဲ့သို့ပင်အဝမြတ်ဆစ်ဆိုးတဲ့ပုဂ္ဂိုလ် သေသောတော့အဲ့ဒီဝတ်ကသူစင်စင်မြေကြီးကင်းရမြေကြီးကင်းတဲ့အဖြူအဝတ်ဖြူကိုသေသောရအနီဆိုးလည်းအနီဆွဲတာပဲအစိမ်းဆိုးလည်းအစိမ်းဆွဲတာပဲအကြောင်းမျိုးမျိုးဆိုးကျင်တာဆိုးဆွဲတယ်အကြောင်းမျိုးမျိုးဆိုးကျင်တာဆိုးဆွဲတာအားလုံးကအညစ်အကြေးမရှိတော့ညစ်အကြေးကြီးတဲ့ကြီးတွေနဲ့ပေးနေတဲ့အဝေါ်အဟောင်းကြီးဆိုရင်မဆွဲဘူး ဒါကတော့သိဆုံးဘူးတဲ့ပုဂ္ဂိုလ်တွေကိုသိမှာသိမဆုံးဘူးတဲ့စိတ်နဲ့မှန်းကြည့်ရင်လည်းတော့သိမှာပါမြေကြီးတွေနဲ့ကြီးတွေညော်တွေနဲ့မစင်ကြဲတဲ့ဝိုးကိုဆိုရင်ဘာမှမဆွဲဘူးအနီဆိုးတယ်အနီမဆွဲသားတယ်မြေပိန်ကြီးဖြစ်နေလို့ရှိရင်ဟွာလည်းမဆွဲစိတ်လည်းမဆွဲဘာမှမဆွဲဘူးအဲအဲ့လိုပါပဲတဲ့မြေကြီးကင်းတဲ့ ကျူးစင်းနေတဲ့အဝတ်များလိုရှိတဲ့ဆွဲရည်ဆိုဘာဆိုဆိုဆွဲရဲအဲ့ဒါလိုပဲရတာတစ်ထေသားရဲ့သန္တာမှာတရားမျက်စိရည်ရည်ချင်းတဲ့တရားမျက်စိရတခါလေးဖြစ်သွားတရားဆွဲသွားတရားတဲ့တခါလေးဆွဲပြီးတရားမျက်စိဖြစ်သွားဘယ်နဲ့ဖြစ်တယ်ဆိုယံဒိသေသမုရိယဓမ္မသဗ္ဗတံនិရောဓဓမ္မံဒီတရားမျက်စိဖြစ်ဖို့၄ပါးတွေ့သွားဖို့ သမုဒရာဓမ္မဖြစ်ခြင်းသဘောရှိသောယံကိစီအလုံးစုံသောတရားတွေအာတုရှိတာဗန္တန်ထိုအလုံးစုံသောဖြစ်ခြင်းသဘောရှိသောတရားဟုလည်းမြတ်နိရောဓမ္မချုပ်ခြင်းသဘောရှိတာပဲဣတိရောဓမ္မစေကောတရားမျက်စီဒီဥဒ္ဒပါတိဖြစ်ပေါ်လေပြီဖြစ်တဲ့တရားဟုလည်းမြတ်သုံးတဲ့နေ့ကျချုပ်သွားတာပဲဖြစ်လို့ရှိရင်ပြရတာပဲဖြစ်တာကြအကုန်လုံးဆုံးသွားတာပဲ နိဗ္ဗာန်ကိုတွေ့သွားတာဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ဖြစ်တည်းချင်းချင်းနဲ့နောက်ဆုံးဖြစ်ဖြစ်တဲ့ယုံနာရင်လုံးဝချုပ်ကြီးတဲ့နိဗ္ဗာန်တွေ့သွားတာဖြစ်ဖြစ်တဲ့ညတွေအကုန်လုံးအဆုံးသတ်ရတာပဲတဲ့ဖြစ်တာဝိသမြအဆုံးသတ်ယုံနာနဲ့ခန္ဓာကြီးတဲ့သဘောရောက်တွေ့ရအဲဒီလိုဓမ္မစကုဉာဏ်မျိုးဖြစ်သွားသည်တဲ့အဲဒါအရှင်ရသသောတာပန်အဲ ခြားသာတထေသာကိုလည်းမကြည့်သေးဘူးညာမကြည့်သေးရတာတိသာသောတာပန်ဖြစ်ဖို့သင်္ဟာကုန်သွားတယ်ရတာတိသာသောတာပန်ဖြစ်ပြီးတော့မနဲ့လင်းတဲ့အခါကျတော့ရတာတထေသာရဲ့အမေရသူကနေ့စဉ်နေ့စဉ်သိမချလို့နဲ့တူပါရဲ့ဒီပါရီသာသမီးကသိမချဘူးတော့ကြီးနေမယ်တော့ကလေးလေးတော့အောင်းမိန်တာသူတို့လည်းအောက်တင်ကြီးလာတာဟုတ်သူနဲ့ကလေးလေးဒူကလေးဒူကလေးနဲ့ကြီးလာတာသားသားလေးနဲ့ကြီးကြတော့ အဲဒီအိမ်အောင်ကြနေတယ်မယ်လို့သိနေကြအောင်ဒါရော၄၀နေတယ်လို့သွားကြည့်အဲဒီနေသွားကြည့်တော့အိမ်မောမတွေ့ဘူးရတာဖြစ်တာဘယ်သွားတော့မင်းလည်းအိမ်ကဘယ်ငယ်မတွေကလည်းမသိဘူးသူတို့လည်းအိပ်ပျော်နေတယ်သူတို့လည်းအိယာနိုးတော့မတွေ့ဘူးဒီလိုပဲဘယ်သွားမှမသိဘူးတကားလည်းပွင့်နေတယ်ပြောကြတော့ခက်တာပါပဲ ဖေးအမေဆိုတော့သားပြောက်တယ်ဆိုတော့ပြင်ထဲမှာဘယ်လောက်များပူလိုက်မှဒိတ်ကနေဘယ်လိုများဖြစ်မှာမပြောတာဘူးဒါတော့သားရှိတဲ့ပုဂ္ဂိုလ်တွေမှာဒီမှာခွန်ကြီးတို့ကသားပြီးတော့မသိဘူးလို့ဆိုတာသားလည်းပဲဒါဖေးရတဲ့လောက်သိမှာမဟုတ်အမေမပူတော့သိမှာသူကသားပြောက်တယ်ဆိုရင်သိပြီးတော့သူယူရဖြစ်တော့သားပြောက်တယ်ဆိုတာအဲဒါနဲ့တထေကြီးသွားတိုင်လိုက်အဲရှင်တထေကြီးတဲ့ရှင်သားဟော ရသမရှိဘူးတဲ့မတွေ့ဘူးဟာတစ်သေးကြီးလဲလည်းမှတခါလဲရသတယ်လဲတက်ပြီးတော့မြင်းနေနဲ့လူသက်ရှားတာကိုအခုကလာလူကြောက်ကြတယ်လို့နေမှာပေါ့ဟိုတုန်းကလည်းဒီလိုရှိတယ်နဲ့ရှိမှာပဲအခုကလာတော့လူကြောက်လို့ရှင်ပြန်ရဲဌာနတွေပါလေတင်ရတယ်သူကရဲဌာနတွေကလိုက်ပြရတော့လို့ဟိုတုန်းကလည်းဥစ္စာတွေပါလေသတိကောင်းတာမဟုတ်တော့ ဒီလိုပဲပြန်မေးဆွဲတာတွေပါတယ်မကြည့်ဘူးလို့မသွနိုင်ဘူးဟိုတုန်းကလည်းပဲသူအကြောင်းကရှိတယ်အဲ့တော့လိုက်ပြီးတော့ဆရာကြအဲ့တော့တထေးကြီးတက်လိုက်ပြီးတော့ဆရာတထေးကြီးကလည်းသူကသူလည်းမြင်သိပြီးတော့လိုက်ဆရာသူကတော့သူကတော့အကျဉ်းပါဆရာတော်တထေးသားစီးတဲ့ဖဏရံနဲ့လိုက်ဆရာဝါဇုလဆိုတော့မိုးရွာတွေရွာထားတော့ဟိုတုန်းကလည်းကတ္တရာလားမဟုတ်ဘူးကကြောက်လားလည်းမဟုတ်ဘူးမြေလားနေ နေလန်းဆိုတော့မိုးရွာလည်းရွာတော့ခဏရွာလည်းဆင်းမှာပါပဲဒါတော့ရတော့တိသာစီးတဲ့ခဏရွာတွေ့တော့ဒီနေ့ခဏနဲ့လည်းကွဲနေပါလိမ့်မယ်သူကထူးနေတယ်ဒီအင်္ဂါလည်းဆင်းသွားတယ်အဲ့နဲ့ခြေရလည်းခံပြီးတော့လိုက်တော့လိုက်သွားတော့ဟိုဟိုရင်ရောက်ညစာကြီးကအမိရောက်ညစာကြီးကတထေတထေကြီးကသူသားတွေ့လို့ရှိရင်တော့ တရားဟောလို့ဖြစ်မှာမဟုတ်ဘူးမေတ္တာမြတ်စွာဘုရားတကူနဲ့ကွယ်ထားတယ်အထေကြီးမမြင်အောင်လို့တကူနဲ့ကွယ်တာအထေကြီးအနန္တရောက်လာမြတ်စွာဘုရားကမြင်ရတယ်ရသတစ်ဖြစ်သားလည်းနန်းထိုင်းနေရှိတာမမြင်ရဘူးအဲဒါရင်ကလည်းဘုန်းကြီးကဟောဘူးပါအဟောကြတယ်တော်တော်ကောင်းတာအရင်ကလည်းပြောဘူးတယ်အရင်ကဒီမှာ ကမ္မထာဆရာဥတ္တံကကုတော်မော်နေမှာရောက်နေသူပြောဦးတာသူထတော်မှာမြေဘူးလေးသေးရအောင်နော်ကောင်းမှုတော်ဆရာမှာငယ်ငယ်တုန်းကဟိုကတော့ရတဲ့ဘုရားပွဲတွေပါလေကျင်းဘုရားဘူးတွေဆိုသွားကြတယ်လှဲတွေပါလေနဲ့အဲသွားတော့ညတစ်ချိန်မှသူကကလေးဆိုတော့အဲအခင်းအခင်းငယ်အခင်းငယ်သွင်းရင်တော့ပြောတော့မိကနေပြီးလှဲအောက်ကိုချပြီးတော့ပေးရအသေးတယ်သုံးဖို့ပါပဲကလေးဆိုတော့ဒီလိုပဲ လေးဆိုတော့ငယ်ဝင်ရပါလေပိဋကပိဋကတဲ့ဆိုတော့ရောက်အဲဒီကနေချလိုက်တယ်ဒီကလေးပြောက်သွားတာအလုံးဝိုင်းပြီးဆယ်ရတာလေခုနကဘိနာပါဝင်ညာပုဂ္ဂိုလ်တွေကလေးပြောက်လို့ရှားကြတာမတွေ့ဘူးဘယ်မှမတွေ့ဘူးအဲသူကတော့သူ့တော်ကိုအဲဒီလူကြီးတွေကအဲဖြူဖြူစင်းစင်းသမ္မာရှင်လူကြီးတွေကသူ့လက်နဲ့ပဲဆွဲပြီးတော့ခေါ်သွားတာလေဟိုမှာအဲသောင်းသားကြီးတွေပါကြီးနဲ့အထက်ပေါ်ရောက်မလား ကြီးကျယ်လှလှဘဝတင်းနေတယ်တွေမြင်နေစားတယ်အဲဒီကနေပြီးဘုရားဘဝနေပြီးတော့ပြေးကြပြီးတော့ပြတာတခါလဲအဲဘာသာရရာတွေအများကြီးမြင်ရတယ်သူကလည်းပြသူတော့ဘာမှမဖြစ်ပါဘူးဒါတနေ့လောက်ကြာဝင်ရတယ်နောက်တနေ့လောက်မှဒီကလေးတွေ့ဝင်ရတွေ့တော့ပဲတွေ့တယ်ဆိုပြီးလှဲနာလှဲအောင်နာမှာဒီမှာပဲရှိတာပဲတွေ့ရတယ်လားတွေ့တာနဲ့သူ့မိရနောက်တစ်ခါကလေးပြောက်ရကြီးရဆိုပြီးတော့ဒီခါလဲသူ့ကိုအဝတ်နဲ့ပါလဲဒီခါလဲအုပ်ပြီးတော့ပုတ်ပိုက်ထားတာလေ အသက်ရှူခဲ့လို့ရတဲ့သူ့မှာဩရိယတဲ့မေရအသက်ရှူလို့ဖြစ်ပါဦးခွန်းသားမအောင်မေရတို့ရတယ်သူကသူသားပြောက်သွားဆိုလို့နောက်တစ်ခါပြောက်ဘူးဆိုတော့ပြောက်ပါဆိုမဖြစ်ပါဘူးဒီမှာနောက်တစ်ခါဘုံတော်ပြောက်သွားတော့မယ်ဆိုတဲ့ခါလဲသူခါလက်ခပြီးတော့အကြပြင်ရတော့ဆိုတာဟိုတခါလဲပြန်မပြောက်တာလေအဲ့တော့အဲ့ဒါကနာတကိုးနဲ့သူကပြောက်တာဘုရားမြတ်စွာဘုရားတကိုးနဲ့အနိနာနဲ့ပြစ်တယ်မမြင်ဘူးတဲ့အဲ အမြင်တော့သူကအသေးကြီးရတဲ့အနိဗ္ဗာန်ရောက်လာပြီးတော့ဒီမှာလူငယ်လေးတယောက်များလာတာမမြင်ဘူးလားရှင်ဖျားတရားမပေါ်မှလည်းမသိသေးပါဘူးသူလည်းဆရာကြီးလည်းမသိဒါတော့ဆက်စားကြอืมဒီရင်ထိုင်းနေရင်လည်းတွေ့မယ်ဆိုတွေ့နိုင်ပါတယ်ပြောတော့ဟုတ်ပါဘူးထိုင်းနေတွေ့မယ်ဆိုနေရာကြတာသူသာတွေ့နေတယ်ဒီလိုထိုင်းနေတွေ့မယ်ဆိုတာထိုင်းနေဦးမှာပဲဆိုအဲထိုင်းရသရာတရားပါဒီတိုင်းပါပဲဌာနရတိတက္ကရာလေးဆက်ပြီးတော့ နောက်အဲဒီစိတ်တွေပါလေကြီးနေတဲ့ခါကာလကြာခုနလည်းသစ္စာလေးပါးတရားဟောလိုက်တဲ့ကသူလည်းပဲသောတာပတိမဉ္ဇဏ်ဖြင့်နိဗ္ဗာန်ကိုမြင်သွားတယ်တဲ့ဓမ္မစက်ကူကြသောတာပန်ဖြစ်သွားအဲဒီတရားဟောနေတော့ရှင်ရတာတစ်ခုသားကတော့သူရပြီးတရားပြန်ပြီးတော့နှလုံးသွင်းရရှင်ရင်းနဲ့အထက်မဲ့ဘုံညာနေဖြစ်ပြီးရဟနာဖြစ်သွားတာဟုတ်လားရဟနာဖြစ်သွားအဲဒီမှာအဲဒီမှာလက်စွာတရားတကူပြန်ပြီးတော့ ရုပ်သိမ်းလိုက်တာပေါ့ဒီလိုရုပ်သိမ်းလိုက်တော့အဲဒီတစ်သေးကျသူသားသူနာမှာပဲထိုင်နေတာတွေ့တာပေါ့ဒီမှာအာဝဇ္ဇတော်ကောင်းတာလေအစမြောင်ခုမှတွေ့အဲဒီတော့မှအောင်မယ်ငါသားဒီလိုရှင်းတာပါလေမင်းအမေချင်းဟိုမှာအိမ်မှာသောကပိတွေဝါလေးငိုလို့ရိုးလို့ဒုက္ခတွေတွေ့တာလေငါသားတိုက်အိမ်တိုင်းမှာပဲဆိုတော့ရသော်ဒီသားမြတ်စွာဘုရားကြီးမြတ်စွာဘုရားတရားဟောရတယ် ရှင်တထေကြီးကုတရားပြီးတယ်လို့ပဲရသစရတယ်ဒီလိုဒီဆင်မျိုးတော့သိပြီးတာပဲအဲ့ဒါပြီးပြီးတော့ကုသနှလုံးသွင်းလို့အခုတော့ကာမဂုဏ်အာယုန်နေနဲ့သုံးလောက်ခံစားဖို့ရမဖြစ်နိုင်ဘူးတဲ့ကိလေသာတွေအကုန်လုံးကုန်သွားပြီရဟနာဖြစ်သွားပြီဆိုတဲ့အကြောင်းပြောတော့อืมဒါနဲ့ပြရတဲ့သိတော်တာပဲတဲ့သာနာစံကောင်းတာပဲတဲ့မြတ်တော်တာပဲဆိုအောင်ညောကနာချီးကျူးပြီးတော့ဖွင့်စားတယ်ပြင်သွားတယ် အဲမြတ်စွာဘုရားနဲ့တကွာရတာနဲ့မြတ်စွာဘုရားနဲ့အိမ်ဆွမ်းသာကြပါဆိုပြီးနေမနဲ့ဆွမ်းသာကြပါဆိုပြီးပြင်ပြီးတော့ပြန်သွားအဲဒီတကကြီးကတော့သောတာပန်လည်းဖြစ်တရဏဂုံသုံးပါးလည်းပဲဆောက်ပြီးတော့အင်းမှာတေဝစီကတရဏဂုံတည်တဲ့တရားထဲမှာမြို့သားထဲမှာပထမဆုံးပဲသာသာပတိသာယဟနာဖြစ် အဲသုံးစားသွားနေလို့တော့မပြည့်ဘူးနိချင်းကုံသွားတယ်တော့ဥမ္မပဲကနောက်တစ်ခါမှဆက်ခွဲရနောက်တစ်ခါလာသားရှင်းနေလဲဘုန်းကြီးပဲဟောပါမှမှာဝိသင်းတွေကသမထဆရာတွေကသီလနာတွေရှင်းတယ်ဘုရားလာနာတယ်လို့နေမကောင်းနေတော့တရားဟောလိုက်ခေါ်သူဟောဟောတော့ကြတရားဟောလို့ပြန်မှန်းတာတခါနေနေမကောင်းဖြစ်အောင်ဘုန်းကြီးကတော့အခုတော့နေကောင်းနေတော့တရားဟောနိုင်မှာအသေးစားနောက်တစ်ခါကျမှဆက်ဟောရတယ်တော့ကြောင်းယနေ့ခု၌ ကျွန်ုပ်တို့ကုသပွားများအာထုအပ်သောကုသိုလ်ကောင်းမှုအပေါင်း၏သို့ပါကကိုမိသားတို့မှစ၍လုံးစုံသောအတ္တဝါပေါင်းတို့အားမြတ်ပေးပါကုန်၏မြတ်ပေးပါကုန်၏ ဆုံးစုံသောအတော်အပေါင်းတို့သည်ညရကြ၍စိတ်နှပြအမှားကြပါစေ။ညာ